ဘုရားတရားသံဃာယရဏသုံးပါးဆရာမိဘအနန္တ၅ပါးခိမုန်ကြီး7ပါးတို့အားပြမမိသောကြည်ပါစေအပြင်းမရှိသော ကောင်းကျိုးချမ်းသာဖြစ်ပါစေဤနှစ်တွင်ဖြင့်ယုန်ဒီစွာရှိခိုးကြရတဲ့တက္ကိစ္စပနာမကာရဝအကုသိုလ်ကံစေတနာ1369ခုဝါကောင်လာပြီးရတ္တ7ရက်ဝါကောင်လကွယ်နေ့၌ ဥထွန်းစံပြူတော်တင်မဲတို့ကိုရည်စူ၍ကိုဝင်းနိုင်နှင့်ညီကိုမောင်နှမအများမိသားစု အမတ်ရှိပသိန်းလမ်းမြကန္တာဥယျာအိမ်ယာ14ရက်ွယ်လိုင်းမြို့နယ်ကနသိန်းကြတို့ဖြင့်တနေ့တာဘုရားမူရှိသာငါတော်တရားနဲ့ပြောကျွင်ရောဤသူတော်စင်များနဲ့လောအားပေးတို့အားနာနဲ့အာယုံစွာနေစွာ ညနေချိုဤတို့ဖြင့်လူတန်းကြွေးမွေးခြင်းကုသိုလ်ကံစေတနာဥစံချေဥတော်လှတန္တာတို့ကိုရည်စူး၍ဥကျော်စိန်မိုးချိုးသွားတော်မြင့်မြတ်ခေမိသားစုတို့ကဇမ္မာဤတို့တထောင်ကြတ်တို့ကိုလူထမ်းခြင်းဒုမာရဘဘိယင်နောင်စေရွှေကြည်သားမိသားစုကပစ္စည်းဆိုင်မကျင်တိမကုမကျင်တိတနင်္လာသမီးက 35နှစ်ပြည့်မွေးနေ့မင်္ဂလာရွယ်ရွယ်ဇမယေရှေပြည့်ကြည်အတွက်တသိကြနှင့်ထီတလက်တို့ကိုလူတန်းခြင်းကုသိုလ်ကံစေတနာယခုနှစ်ငါဖန်ကြား30သောလူရှင်တို့ကထိုထိုဤအလီလီတို့ကိုလူတန်းကြတဲ့ဒါနကုသိုလ်ကံစေတနာနေ့ခြင်းအသက်တတလက်ဖြင့်ချက်ပြုတ်ကျွေးမွေးတန်ရှင်းရတို့နဲ့လှုပ်အပ်ပေးရတဲ့ဝေယဝိသသီလ ။သုံးပါးတရဏဂုံမေတ္တာခြုံသည့်ရှစ်စုံသောသီလဆောင်သုံးရတဲ့သီလပုထုခံစေတနာဟောကြားတော်တရားကိုနာယူခြင်းဓမ္မသဝနာကုသိုလ်တရားဝယ်ပြည့်စုံသည့်အခါလက်တွေရှုပွားအားထုတ်ကြရမည်။ဘာဝနာမယပုံညကရိယာကောင်းမှုစေရနာတို့ကြောင့်မိမိတို့နှင့်အတူနေအိမ်နေသူအပေါင်း လွာနေသူအပေါင်းမြို့နေသူအပေါင်းသူတော်ကောင်းတို့ဤကိုတွင် ကိုပါနထာနာတို့၌မကောင်းသောဘေးအနိဋ္ဌယံဆွဲအန္တရခသိကင်းလွတ်ငြိမ်ညာဝေကွာကြ၍အသက်ရှင်နာကင်းကြမှာချမ်းသာခြင်းစားရှိသောဣဋ္ဌမင်္ဂလာကောင်းကျိုးဖြာပြနှင့် မေဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေရှင်ဖယားဒီတော်များသည်ဘုနာသေးရေသန္တရာဝဒုက္ခပေတို့မှကင်းဝေးရာမှန်မြတ်နိဗ္ဗာန်ကိုဤတန်တောင့်တ လိုလားကြ၍သုံးမတရဏဂုံမေတ္တာချုံသည်ရှေးဆုံးသောသီလကိုမိမိတို့ရည်ရွယ်သည့်ချိန်အတွင်း၌ခံယူခြင်းသုံးသောက်ဒီပါဤရှင်ဖျားအပမဒေနသံပါဒေထ ယနေ့သာသနာတော်2552ခုကောဇာတက္ကတိ1369ခုခရစ်နှစ်2009ခုဥဒ္ဓဝတ္တနာမူလရာသီဝါကောင်လပြည့်ကျော်14ရက်ဝါကောင်လကွယ်နေ့ည17ရက်6လ2009ခုအင်္ဂါနေ့မြတ်မင်္ဂလာချိန်ခါဝယ်မဟာရန်ကုန်တိုင်းလိုင်းမြို့နယ်ကမာရွတ် လိုင်းမျိုးနဲ့9ရပ်ွက်အမယုတ်ဘူရာနောက်ကျောဘက်ဓမ္မရဂိတဖြူမာတိသာသနာရိတ်သာဝဲ15ရက်မိုးရာသီမဟာဝိပဿနာစခန်းသာ၌အလူရှင်ဥစ္စာထွန်းပြူတော်တင်မေယေစုသည်ကိုဝဲနိုင်ညီကိုမောင်နှမများတို့ရဲ့နှစ်သိမ့်ကြတို့ဖြင့်တနေ့တာစွာအလူဥစ္စာချေဥတော်လှတန်တာယေစု၍ဥကျော်စိန်မိုးကြိုးသွား ဒေါ်ရောမြင့်မြင့်ခင်မိသားစုတို့၏ကြမာ၏တသောကြအလှနှင့်အပေါင်းမှအလှရှင်တို့ရဲ့ကုသိုလ်မင်္ဂလာဝယ်ဟောကြားအပ်သည့်သုတ်တန္တပိတကခௌရကနိကဇာတကပါဠိအဋ္ဌကထာ950ဇတ်တော်အဝင်အပါဧကနိပလာသည့်တိန်ငါလဇတ်ဓမ္မဒေသနာတော်အဲဒီတိန်ငါလဇတ်တော်ကို ဘုန်းကြီးတို့သူတော်ကျင်းတို့မှတ်သားနိုင်အောင်မြန်မာနာမည်ပေးရမည်ဆိုပါကမိုးသောကျေပြူတရားတော်ပါတရားတဲ့မိုးသောကျေပြူတရားတော်အေးလူရှင်များကကွယ်လွန်သူများရည်ညွှန်းထားသည်ဖြစ်သောကြောင့်ကွယ်လွန်သူများရည်ရွယ်၍ဘုန်းကြီးများကတရားနာဖိတ်ခေါ်ပါမယ် မာတာပိတရောဗုဒ္ဓသဒေတိတံဓမ္မဒေသနာဇာတဌာနာအာခံတဝါနာသူနန္တုဣမံဝိမာနာမာတာပိတရောမိဘကျေစုမြေမဥကို ယေရှုကမျောလွန့်တိတ်ပေါ်၍အိတော်လက်တနုဒိုင်တလျက်နေညာမမေ့ဘဝင်ခွေလဲနေ၍မယမရဏသိမင်းမပြင်းအနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့သာလမြက်ဖြော ရေရှင်နနှစ်သာရွယ်ကဘဝတစ်ပါးပြောင်းသွားကွယ်လွန်သည်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေထိုချိန်မှာတဘာဝခြင်းမြတ်ဝတ်တင်္ဂနဲ့ရှင်ဟံပြုတော်မူလို့တတော်80ဝါတော်30အရာဘဝနာကြောင်ရွှေပြောင်းစာမြောခမိတော်ဥဒမိတာ ယနေ့လူချင်းများရည်ညွှန်းထားသည့်ဥထွန်းစံပြုတော်တင်မေဥဇံချေဥတော်လှတန္တာဥမျိုးညွတ်ဥယုံတော်တိုင်းနှင့်တကွာတရားနာသူတော်ကောင်းတို့၏ဘဝပြောင်းသွားဆွေမျိုးမိဘမိတ်သင်္ဃာအပေါင်းတို့သည်ဣမဝိမာနံဓမ္မရှိကြီးရိုက်ချော့ဒီဖို့ ကာဒီပြုပြင်တတ်အရှင်သည်ပလင်ပွေနာမဟာယံကုန်တိုင်းလိုက်မြို့နဲ့ငါးရက်ွယ်ကမယဗုဒ္ဓနောက်ကျောဘက်ဓမ္မရကိတာဖြူမာကြီးလေးထကြောင့်သာသနာပိမအတွင်ရှိသောဇာတဌာနာကမ္မတက္ကဓမ္မတာကြောင့် ရှေ့လျာယာတန္တရာဘဝဘုံဌာနရှိကအာကန္တဝါနာသမောင်တပါစေရနာထား၍ရွှင်အာဝံပြောဖိတ်ခေါ်လေသံနာယံကြာယာခဏတော်နှင့်ဆောလင်မကြလာရောက်ပါ၍ဗုဒ္ဓသာ ဘာဝရှင်မြတ်ဝသင်္ကန်းဖြင့်တင်လွမ်းချေယုံပလင်ဘုံဝဲညာဟုံကွန်မြူတင်ထုရသသာယဟဤဒေတိတံရှင်မင်းကိုစားသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနံသုံးမုံပိတကငါယနိကေ ကိုယ်သွဲအင်္ဂါဓမ္မကနာ7400မှာပါဝင်သည့်ဧကနိပသိင်္ဂါလဇတ်တော်မိုးသောကျဲပြုဆိုတဲ့ဓမ္မကထာဒေသနာတော်ကိုသူနာတုကြည်သာရှင်ပြအာရဝံပြောသာတော်ထံမောက်ကောင်းညရောက်အောင် ဝမ်းမြောက်ဝမ်းသာအပြေကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်းဤသို့မိဘဖိတ်ခေါ်သာကြာရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲမိဘနှမမမွေးဖွာဆင်းသက်လာသူတွေဖြစ်ကြလို့ လောကမှာလင်ယောက်ျားဘယ်နှယူဘယ်နှယောက်ယူယူရနိုင်ပါတဲ့မယားမိမဘယ်နှယောက်ယူယူရနိုင်ပါတဲ့သာသမီဘလောက်မွေမွေမွေနိုင်ပါတဲ့ဒါပေမဲ့လို့တကူတဘဝမှာဖြင့်အမေဆိုတာတယောက်အဖေဆိုတာတယောက်သာရှိသင့်ပါတဲ့မာယလား အေးဒါကြောင့်တဘဝတမရင်းစားပြန်မရနိုင်တာကအမေနဲ့အဖေဘယ်သူပါလဲကျေးဇူးအောင်ကြည်မြင်လမိနှင်ဖဗျမတိတဲ့ပမမကွာပြန်ငါသာစာရေနာနပါထပခုံတင်ငါသက်ဆုံးပင်ယူရလောက်၍လေကျွန်းဆိုမင်းအရာကို နင်းမကြမြောက်သေးရင်ပမာရောက်ပေတော့မလောက်ဝေးများတယ်ကြည်နိုင်မုံဗုဒ္ဓနိကိုလာထုတ်ပြပြီးဟောလိုက်တော့မယ်သတ္ထာနှင့်သီလဆွဲကြည်မြဝေဒါနံမြတ်ရဲ့နှင့်ရှားကြမ်းမှပညာမှန်ရစေဖို့ဖန်မိဘနာဆွေနှမုံကိုကြည်ပြွန်အောင်ပြုတော့ရင်သွေး မိဘနာရွှေနှမုံကိုသေလွန်သောလူမြဝေပေလို့အငုတ္တရနိကဒုက္ခနိပသမစိတ်တဝက်မှာမိဘကျေးဇူးကြီးမားကြောင်းနဲ့သောမိဘကျေးဇူးကိုပြန်လီ၍လောကီနီလောကုတ္တရာနဏီတို့ဖြင့်စာပိချဖို့ဘုရားကမိန့်ကြားတော်မူခဲ့တယ်။မှန်ရလား။ ဒါကြောင့်လောကရအလုံးမှဖြင့်မြေကြီးရဲ့မြင်းမို့တောင်ရဲ့ရှက်ကြဝလာရဲ့သမုဒ္ဒရာရေရဲ့ကောင်းငင်ပြာရဲ့အကြီးဆုံး၅မျိုးရှိမြေကြီးဟာယူဇနာအပြည့်နဲ့သိမ့်နဲ့၄သောင်းဒီနေ့ယူဇနာဆိုတာနားမလဲကြမသုံးဆွဲကြတော့ဘူးတရွတရွတမျိုးနဲ့တမျိုး တနိုင်ငံနဲ့တနိုင်ငံဘဏ္ဍမိုင်ရှိတယ်လို့မိုင်ကို သုံးဆွဲကြတယ်ဒါကြောင့်မြေကြီးရဲ့ထူတယ်ယူဇနာ2သိန်း4သောင်းကိုမိုင်ပွဲလိုက်ရဲ့တသန်း9သိန်း2သောင်းဘယ်လောက်အဲ့ဒါလောက်ဒုရကြီးမှာပြီမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာ၌သာပါက ထိုမြေကြီးသည်ဝါရွက်ကလေးပမာဏအရှုံးပေးရပါတဲ့ဒါကြောင့်မိဘမေတ္တာမျောပြီးတော့ပူဇော်ရအောင်လိုက်ဆိုတသံကိုသိန်းနှစ်သောင်းမိုင်ပေါင်းကျေစွာပထဗျာခေါ်မိဒီမြေကြီးဟာတို့မိတို့ဖာ နိုင်စမေတ္တာဝါရွဲ့မြရှုံးရသေးချာမြင့်မတောင်ကြီးဟာယွနာပေါင်း7000နဲ့4တောင် အမြင့်ဆောင်တယ်ဒါကိုမိုင်းဖွဲ့လိုက်တော့6သိန်း9000 2000ဘလောက်အဲ့ဒါလောက်မြင့်မောက်ပေးမယ်လို့ တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါကမြင့်မို့တောင်းသည်နွားချိုကလေးပမာဏအရှုံးပေးရပါတဲ့ပူဇော်ရအောင်6သိန်း9000 2000ဆောင်းမြင့်နာမြင့်မို့ခေါ်မိတောင်းကြီးသေးလားတို့မိတို့ဖ နိုင်ချမေတ္တာနွားကျူမြရှုံးရသေးအချာနမသုံးစัจ java လာရှေးကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းအလဲကွန်ကအလဲကောင်းကမြင့်မို့တော့အဲ့ဒီလေးကျွန်းတမြင့်မို့စัจ java လာ တခုလို့ဆိုတယ်ယူဇနာတွက်ရင် တသိန်း2350ဒါကိုမိုင်ဖွဲလိုက်တော့9သိန်း78,600ပြောဘလောက်အဲဒါလောက်ကျဲပြန့်မိမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေကျေမေတ္တာနိုင်စာပါလဲအဲ့ဒီစัจ java လာသည် အချီလေးသွင်းတဲ့ချုပ်အပ်နဖားပေါက်ကလေးပမာဏကျင်းမြောင်းအရှုံပေးရပါတဲ့ဆိုလိုက်ကိုသိန်း၈တောင်း9600မိုင်တာကျေတောင်းကျွန်းပေါင်းစကြဝဠာဒုမိဒုဖဒုမိဒုဖနိုင်စာမေတ္တာနိုင် အနဖာမြရှုံးရသေးချာအေးနောက်တကူသမုဒ္ဒရာရေတဲ့ဘုန်းကြီးတို့ဗုဒ္ဓမြတ်စွာကတော့မြင့်မို့တောင်းရင်အရှိဘက်နောက်ဘက် တောင်းဘက်မြောက်ဘက်တစ်ဖက်တစ်ဖက်လင်သမုဒ္ဒရာတစ်စင်းစီမို့၄စင်းရှိတယ်လို့ဆိုတယ်ယနေ့သိပ္ပံကတော့ အာတိတ်သမုဒ္ဒရာအန္တာတိတ်သမုဒ္ဒရာအတလန်တိတ်သမုဒ္ဒရာရှိဖေးသမုဒ္ဒရာဣန္ဒရိယသမုဒ္ဒရာစသည်ဆိုကြဘုရားဟောအရာ သမုဒ္ဒရာရေအနက်သည် ယူဇနာပေါင်း8000နဲ့၄တောင်ဒါကိုမိုင်ဖွက်လိုက်ရင်6သိန်း9000 2000ပြောကြည့်အဲ့ဒါလောက်ရေတွေနဲ့ဆိုင်သွားတည်နေပြီမဲ့လို့ တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာနိုင်ကြပါလင်ထိုသမုဒ္ဒရာရှိရေတွေဟာတစ်ဆက်တစ်ပေါက်ရရောက်နေတဲ့မိုးပေါက်နှင်းပေါက်ပမာဏအရှုံပေးရပါတဲ့။ကိုင်းပူဇော်ရအောင်6သိန်း9000 2000ဆောင်းနဲ့စွာသမုဒ္ဒရာခေါ်မိသမ ရေကြည်စလားရေကြည်စလားတို့မိတို့ဖတို့မိတို့ဖနိုင်စာမေတ္တာနိုင်စာမေတ္တာတပေါက်မြတ်ရှုံးရနေရေပမာရှုံးရနေရေပမာအေနမငါကောင်းဝင်ဗျာဟာမြေကြီးနဲ့တူသွားမှသားလို့တွေ့အောင်ယူဇနာပေါင်း2သိန်းနဲ့4သောင်း အဲ့ဒါကိုမိုင်ဖွဲ့လိုက်တော့တသန်းကိုသိန်း2000ပြောဘယ်တော့ကျေပြန့်မေးမယ်လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်ချပါကကောင်းငင်ပြာသည်ရည်ရွယ်ကလေးပမာဏအရှုံးပေးရပါတဲ့ကိုင်းပူတော်ရအောင်တသံကိုသိန်း2000 မိုင်ပေါင်းကျဲစွာအဇတဝေဟင်မိုးကောင်းခင်ဗျာတို့မိတို့ဖနိုင်စမေတ္တာစည်းရွယ်မြရှုံးရသေးအချာအဲဒါကြောင့်မိဘမေတ္တာကိုတာမုထလို့ ဘုန်းကြီးတို့တရားတော်မှသူတော်စင်များအသက်ထင်ရှားကြီးကစားကျင်နာပေးလိုချင်နာကြွေးလို့အရေးတယူနှထုမိဘကျေးဇူးတော်နန္ဒတွေစားပေးနိုင်ရပါစေဘဝတော်ပြောင်းသွားကွယ်လွန်တဲ့အခါမိဘကိုယီမှန်း၍လူတန်းချင်းစသည်ဖြင့်ဒါနရဲ့သီလရဲ့သတ္ထာရဲ့ပညာရဲ့အဲ့ဒီလေးမျိုးဖြင့်ကျေးဇူးကျေအောင်ခြေချမှန်ရဲ့လား အေးဒါကြောင့်နဲ့ဘုန်းကြီးတို့ကအလုံးသောမိဘနှစ်ဖြာတို့အတွက်ယနေ့မိုးသောကျဲပြူဆိုတဲ့တရားနဲ့ကျေးဇူးဆက်မယ်ပေါ့။ဘာတရားမိုးသောကျဲပြူအိရောနာဟံဘုဏနာသဗုဏနိဒံသထာจิตဝနေဝိဟရန္တောကိလေသာနိဂဟံအာရဘကထေတိနာဟံဘုဏနာသဗုဏနိဒံဓမ္မဒေသနာ နာဟံပုဏ္ဏနသပုဏ္ဏစဖြာတိသိင်္ဂလဇတ်တော်မူသောကျဲပြုဆိုတဲ့တရားဒေသနာတော်ကိုတာထာသုံးလောကထောထာသဗ္ဗညုမြတ်စွာဘုရားသည်သာဝတိယသာဝတိမြို့၏နောက်တောင်ရ၌ရှိသောဇေတဝနေဇေရုံရောက်မောင်းပြတ်ကြောင်း၌ ဝိဟရတောယပရလေးလီမြညီရွှင်ပြုံတရင်သုံးဇာနေတော်မူစေကိလေသာနိဂဟံကိလေသာနှိပ်ကွခြင်းကိုအာရဘယတမှုအကြောင်းပြု၍ကထေတိနောင်ယခုလူများအတုယူခြင်းစေသာရဲ့လို့မမမသွေဟောကြားတော်မူခဲ့ပါပေသတည်း အဲ့ဒီစကားကတော့ရှင်အာနန္ဒာရဲ့ဒိုင်ယာရီမှတ်တမ်းအေးတရားတော်ရဲ့ခိုင်မာမှုတိကျမှုကိုတဲ့ပြသောအဖြစ်ညစွာဘုရားရဲ့မျက်မှောက်မျက်ကွယ်ဓမ္မခန္ဓာတွေကိုနာယူပြီးတော့နှုတ်တဲ့အာဂုံဆောင်နိုင်တဲ့မိဒကသုံးပုံဆောင်ရှင် အာနန္ဒာ သူဟာဘုန်းကြီးတို့တရားတော်မှာတော့အပြုနိုင်ဖို့ဗျာသင်္ဃလဇမိုးသောကျဲပြူဆိုတဲ့တရားတော်ကိုကောသလတိုင်းအဝင်အပါသာဝတိမြို့ရဲ့အနောက်တောင်ရပ်မှာရှိတဲ့ဇေရဝံကျောင်းအရိမကိန်းအောင်နေတော်မူရှင်ကာလဟောတော်မူတယ်လို့မတန်းတင်ခဲ့ပါသည်ကောသလတိုင်းဘာမြို့လဲသာဝတိမြို့ကျောင်းတော်က အေးဇေတဝန်ဒီတော့ပြောခဲ့ပြီညသောဗျာဟောကြားတဲ့ဒေသနာတွေမှာသာဝတိယဝိဟရတိจิตဝနေဒီလို အတွေ့အကြများကြဘာလို့ဒီလိုသာဝတိပြည်ဇေလုံးကျောင်းမှာဟောတဲ့တရားတွေများတာလဲဆိုတော့ဘုရားရဲ့45ဝါမှာ အဲ့ဒီဇေရုံကျောင်းတော်၌19ဝါနောက်ပုဗ္ဗံကျောင်းမှာကြီးဆောက်တဲ့ပုဗ္ဗံယုံကျောင်းမှာက6ဝါပေါင်းလိုက်တော့25ဝါဘုရားရဲ့ဝါတော်တဝက်ကြောကြောသည်တာဝတိမြို့မှာဝါဆိုအားကလို့ဇေရုံကျောင်းမြတ်မှာက အများဆုံးပဲဘုရားရဲ့45ဝါတွေကြည့် ဒီတာဝတိနဲ့ဇေရုံမှာ အများဆုံးဖြစ်လို့ရှင်အနန္ဒာက သူ့ရဲ့ဒိုင်ယာရီမှာတမ်းမှာတာဝတိယจิตဝနေအနာတပိနိကသအာရမေလို့မှတ်တမ်းတင်ခဲ့သာအကြောင်းတယုတ်ဇအထုပ်ပဖြစ်ပေါ်သည်ကအဲ့ဒီဇေရဝန်ကျောင်းမှာအလဲကောင်းကဇေရဝန်ကျောင်းတိုက်ကြီး ဘေးကကြောင်းအယံပေါင်းများစွာတိချောက်ခဲ့လို့တန်ဃာတော်တွေထောင်ချီတောင်းချီပြီးတော့တရင်သုံးဆန်တော်မူကြတယ်။အဲဒီဇင်ဝန်ကြောင်းနိုင်ကြီးတစ်ခုကိုကတန်ဃာတော်ထောင်ချီပြီးတော့ဆန်ဘေးကကြောင်းရန်ကြောင်းသေးအဲ့ဒါတွေနဲ့ဆိုတော့မြောက်များစွာတရင်သုံးညတရင်သုံးတော့ဘုန်းကြီးတို့မြတ်စွာဘုရားကိုရောမြတ်ကြီးက အနိကဆိုတဲ့ယဟန်တော်တွေကို ပို၍ကြက်မှကြည်ရှုစောင့်ရှောက်တော်မူပါတယ်။ဒါကြောင့်မြတ်စွာဘုရားအိတ်တော်မူတာဟာတနေ့24နာရီမှာတနာရီနဲ့မိနစ်20ပဲအိတ်တော်မူတယ်။ဘုရားဗဏ္ဏနာရီအိတ်အေးတနေ့ကတပတ်တွန်တဲ့အိန္ဒကာတို့ကပြောသွားပြီမအိပ်ပဲ။ တရားရှုမှကြတဲ့ပုဂ္ဂိုလ်တွေဘုန်းကြီးဟောပြီးပြီထင်လို့ပြောတာဘုန်းကြီးကကြိုးကြားကြိုးကြားပဲပြောတာတရားဂုံကြီးထဝတိထားကြတဲ့ယောဂီအများအားကြစရာသာရိမောဝလပါတိယတို့မအိပ်ကြဘူးတဲ့နှစ်30ပါ ရတ္တပါလာရှိယဟုတို့အိမ်မှု12နှစ်မပြုပါရှင်သောနဂတရားချစ်လို့တဲ့ ဆက်ရှိနှစ်တောင်မိတ်ဖူးပြနှစ်ပေါင်းရှစ်ချမိတ်သူကတော့တူသာရှိတဲ့ရှင်ဘာကုလာ တသမိတ်သူ ရှင်မကတ္တဗရှင်နာလကရှင်နုရုဒ္ဓအဲဒါကြောင့်အတုယူဇံကျိုးပန်ယောဂီယာအဲ့ဒီမှာတဲ့ဘုရားကတဏှာဤမိနစ်နဲ့ချက်အိတ် အေးအဲ့ဒီမှာနှစ်ပေါင်းသူဓမိတာက ရှင်သာရိပုတ္တရာရှင်မမောဂလရှင်ပါရိယသန္တနေမိတာကတော့ဘုရားသာတော်ရှင်ရဟုလာနဲ့တွဲဖက်ပါရမီပြုဖက်ရှင်ရထပါလာရရှင်နေမိတာက ရှင်သောနာနှစ်ပေါင်း80မိတာကရှင်ဘာကုလာအေးတသမိတာကတော့ဘာပါလဲရှင်မာကသဝရှင်နုရုဒ္ဓာရှင်နာလကာ သမိုင်းတော်မှာထင်ရှားကြောကြအောင်ဆိုပြီးတော့တဲ့ပါရမီဖြည့်တော်မူခဲ့ကြတယ်မထေမြတ်တယ်။ဒါအခုမြတ်စွာဘုရားတဏှာဤမိနစ်20ကျိန်းဆက်တော်မူပြီးတော့ညာဥယံမိုးတော့ရမအိမ်မေအိယထအဲ့ဒီနှစ်ချိန်အနိကခြေတော်ကြောင်းတည်းရဲ့သံဃာတော်တွေဧကတရာယရတ္တိယဘယ်သို့သောပြောကျွင်းခြင်းဖြင့် ဘေကုယနောရောတိရတ္တိနုခောပျော်ရွှင်ကြလေသလဲဩငါသာကြောရဟန်းတော်များဘယ်လိုပျော်ရွှင်ရင်းနေနဲ့မြတ်သာသနာပျော်ရွှင်မှလိမ့်လို့တကူတော်နဲ့အာလုံးကြည့်ရှုစောင့်ရှောက်တော်ဧကဗုဒ္ဓကောဣဋ္ဌိဧကဗုဒ္ဓိဝိယသာသမိတယောက်တည်းရှိတဲ့မိဘသည် တယောက်ထိသောသမဏေကိုယူရကျင်နာစွာစောင့်ရှောက်သလိုဧကသက္ကုဝပုရိသောသက္ခုံဝိယမျက်စိတစ်လုံးတစ်ဖက်သာရှိသောပုဂ္ဂိုလ်သည်အဲ့ဒီတစ်လုံးတစ်ဖက်သာရှိတဲ့မျက်စိကိုစောင့်ရှောက်တကဲ့သို့အတ္တနောသာဝကေနုရခတိမြတ်စွာဘုရားကလည်းသူ့ရဲ့သားတော်တွေအလုံးကိုတယောက်ထိသတစ်ဖက်ထဲမျက်စိကဲ့သို့အမြဲမပြတ်ကြည့်ရှုစောင့်ကြတော်မူလေရှိတယ် အဲ့ဒီလိုသံဃာတော်တွေဘာနဲ့များ ပြောနေကြပါသလဲလို့ကြည်လိုက်တော့ဟိုးရှင်ဝန်ကျောင်းတော်ရဲ့အစွန်အဖျားမှာ နေရာရတဲ့ယဟန်တော်900သူတို့ရဲ့အတိတ်စာကျောင်းကမဟာဝိဘဝလို့ဆိုတဲ့ဖြင့်ချမ်းသာကြွယ်ဝတဲ့တထေသားတွေအိမ်အိမ်ရလက်ကိုင်းလဲရှိပြီးတဲ့ပုဂ္ဂိုလ်တွေအိမ်တော်ကြဘူးတဲ့ပုဂ္ဂိုလ်တွေပေါ့ အေးအဲ့လိုနဲ့ခြုံပြီးတော့နေကြတော့ဘုရားကကြည့်လိုက်တဲ့အခါကာလမှာကာမရတိယသာသနာကြာလီတော့နည်းနည်းပြင်းလာတယ်တို့ယောဂီတွေလည်း10ရက်ကျော်တော့မယုံမောင်ကလုံထောင်ကလုံတောင်ဟာလားအေးအဲ့ဒါပဲနည်းနည်းပြင်းလာရတယ်ကာမတိပရမသေနဒုတိယအရတိဥစ္စတိတဲ့ဘုရားကတော့ပြောတာပဲ တရားအထုတ်တဲ့လူဆိုတာစစ်တ80ဓာတ်ရှိတယ်တဲ့ကာမတိပရမသင်္ဍာတဲ့ပရမငကွာကိုအိမ်ကိုတော့အချိုးချင်းစအဖငါအခမကြိုက်ဈေးဝယ်ပြီးကြိုက်တာစားရိတ်သားဆိုတော့ချိုးချင်းစစငန်းငန်းဖန်းဖန်းကျွေးတာစားရတာမဟုတ်လားအဲ့တော့ထောတော်ဤအလီလီလက်ဖက်သုတ်ကလေးဂျင်းသုတ်ကလေးသင်းမောသီသုတ်ကလေးပေါ့လေဒါလေးစားခြင်းစိတ်ပေါ်လာတယ်တဲ့ဘုရားကပြောတာလေ တို့ယောဂီတွေကမှန်ရင်ဖယားမှားလို့ပေါ့ဟုတ်တယ်လေကာမတိပထမသေးတာငကိုတော့ဟိုကောင်းစလလိမ့်ချဲတာတွေယောဂီဖြစ်လာတော့အညိုရောင်ဒီအကိုကြီးတစ်ခုတည်းဆိုတော့အဲ့ဒီမှာလည်းပဲအဖြူနေဝါအပြပတ်လက်ချင်းရေဆိုဖက်ဖူးရဒါလေးတွေဝှချင်းချင်းနဲ့ကာမစိတ်ဓာတ်တွေဖြစ်ပေါ်လာတဲ့ ဘုသငယ်ချင်းဒီငယ်ချင်းအပေါင်းအသင်းတွေဒီသွာလာလဲပတ်ခြင်းနဲ့စိတ်တွေဖြစ်လာတဲ့တို့ယောဂီတွေမှာရင်ဖရာမှားတာပေါ့ဟုတ်ပလားဒုတိယအရတ္တိဟုတ်သတိတဲ့ဟောသုံးလေးရကြားလာတော့ပြင်းတာတွေဖြစ်တာ ဘာတွေဖြစ်လာတော့အေးပြင်းတာတွေဖြစ်လာတယ်တခါလာလဲဖောင်းပိန်ပဲနော်တခါလာလဲဖောင်းပိန်ပဲနော်ပြင်းတောင်ပြင်းသေးတယ်ဟေးပြင်းတောင်ပြင်းသေးတယ်ဧကာမတိပထမသေနာဒုတိယအာရတိဟုတ်သတိတဲ့ဟောအဲ့ရနေပြီးတော့ကာမဂုဏ်စစ်တပ်ဆယ်ချက်လာဒါကြောင့်ဘုရားကကြည်လိုက်တော့အစွန်အဖျားတထေဘဝ အိမ်အောင်ကြပြီးသားဖြစ်တဲ့အခုခေတ်ပြောရင်တော့တောထွက်ယဟန်ကြီးတွေဘာနဲ့များပြောသတုံးကြည့်လိုက်တော့ကတဖြည်းဖြည်းရက်ကလေးကကြားလာတော့တစ်ခေါက်ဆိုးတဲ့သင်္ကန်းကြီးကလည်းနမ်းပါပြီတဲ့နဲ့ဒါကလည်းပြင်းပြင်းရှိလာတော့အဲသားလေးတွေတရိယာလာတယ်သမီးလေးတွေတရိယာလာတယ်တရိယာလာတယ်ဟုတ်ပလားအေးအဲ့လိုလေတရိယာလာတော့ကအတိတ် ကာမတစေ6ခံရတော့အာဒီလိုသာနေရင်ပြတို့ပြင်းတိပြင်းရာကြီးလည်းမဟုတ်သေးပါဘူးအဲ့တော့တို့လူထွက်ပြီးတော့လက်ရှိအိမ်နောင်ရှိပွားတင်တဲ့တို့နေမှပဲလို့အဲ့ဒါလိုအကြံဖြစ်တာအကြံဖြစ်လာတော့ဘုရားကဟာမဖြစ်ဘူးဒီပုဂ္ဂိုလ်ကြီးဖြစ်ပွားနေတဲ့ကိလေသာကိုနှိမ့်နေပေးမှတော်မယ် ဟာဘုရားကလည်းဆန္ဒဆုံးလိုက်တာညအိတ်တာအိပ်ပါစေကောမနဲ့ကြတော့မှ ပြောပါလားဆိုတော့မဟုတ်ဘူးပြိတ္တာဘာလို့တော့ဆိုတော့အေအန္တောကိလေသောပရိတကောတိအဝမင်းကြီးတဘောကိုရင်းမှာဖြစ်လာတဲ့ကိလေသာနည်းတယ်လို့သွားအထင်မသေးနဲ့တဲ့ကိလေသောနာမပိစာမိတ်တတရိသောကိလေသာဆိုတာယံသူနဲ့တူတဲ့ ရန်သူဆိုတာကိုယ့်ရဲ့ဆန့်ကျင်ဘက်ကိုလိုချင်တာဒါကြောင့်ကိလေသာနာမှာကိလေသာဆိုတာပိဋကမိတ်တတိတော်ဆန့်ကျင်ဘက်လိုလားတဲ့ရန်သူနဲ့တူတယ်ပိဋကမိတ်တော်သပရိတကောနာမနတ္ထိအဲရန်သူဆိုတာသေးတဲ့ငယ်တဲ့လူသွားအထင်မသေးနဲ့မပွေးလေးသွားကင်ကြည့်ဘာဖြစ်တော့ပေါက်သပြစ်လိုက်လို့သေမယ်မှန်ရလား မိကကလေးသေးသေးလေးမလုံးနဲ့အမိုက်ကစပြတ်သားအထိမိလောင်နိုင်တယ်ဒါကြောင့်နဲ့ရန်သူငယ်ပေမဲ့လို့အထင်မသေးရဘူးတဲ့မှန်လားပြိတ္တာအေးဒါကြောင့်ဩကာသံလက်ပံတော့သူအခွင့်ရလာရင်ဝိနာသမေဝပါပေတိပျက်စီးခြင်းသို့ရောက်စေတတ်တယ်တဲ့ဗျအေးဒါကြောင့်နဲ့စัจ जा မင်းများဟာ ပြည်တွင်းတပုံထလာတဲ့ဆိုရင်နေညမဆိုင်မဲနဲ့လေးဂျွန်းလုံးတိုင်းသူပြည်သားတွေချမ်းသာဖို့ချက်ချင်းလင်းမြန်စွာနှိမ့်နှင်းတယ်အဲ့ဒါလိုပဲဗုဒ္ဓမြတ်စွာကလည်းပဲအာဒီကိုယ်တော်တွေအခုမှကြံစီယုံရှိသေးတာပဲအဲ့ဒီလိုလို့မြတ်စွာဘုရားကအချိန်ဆိုင်မထားဘူး။ဘာကြောင့်လို့ဆိုတော့စမ်းကျင်မဲ့ရန်သူဆိုတာ အခွင့်ရရင်ဖြက်စီးတတ်တယ် အမြဲတမ်းဒီပုဂ္ဂိုလ်ရဲ့အကျိုးပျက်စီးမှုကို ကြည့်ရှုနေတာကိလေသာကလည်းဒီတိုင်းပဲသူကိန်းတဲ့ကိလေသာလက်ခံတဲ့ပုဂ္ဂိုလ်ကိုပျက်စီးအောင်သူဖျက်ဆီးဖို့ပဲမှန်ရလားပိဋကအေးအဲ့ဒါကြောင့်စမ်းခြင်းမဲ့ရန်သူသေးတယ်ငဲတယ်လို့အထင်မသေးနဲ့တစ်ချိန်က အထင်သေးခဲ့လို့လောကမှာခန္ဓာကိုယ်အချီးမားဆုံးဖြစ်တဲ့ရှင်ကြီးပျက်စီးသွားတယ် အေးတောင်ချေတခုအနိဘီလုံးငှက်မကလေးသူ့သားဥကလေးတွေမွေးထားဥထားအဲ့တော့ဘုရားလောင်းကောင်းဆောင်တဲ့ရှင်ရှစ်လောင်းရေထဲမှာရှင်တို့ရဲ့ဘာသာဘာဝရေကစားသွားမယ်အဲ့ဒီတော့မှဘီလုံးငှက်မလေးကဘုရားလောင်းရှင်မြင့်ရှိကနေပြီးတော့အိုးသင်ဆင်းမင်းသင်တို့ရဲ့သွားရလန့်ခတ်ကြီးမှာ ကျွန်ုပ်ရဲ့သားဥကလေးတွေမွေးဖွားထားပါတယ်။ဒါကြောင့်တဏှာကရုဏာရှိတာကဖြင့်အန္တရာယ်ကင်းအောင်ဘေးက ကွင်းပြီးတော့သွားကြပါ။ကောင်းပြီပြီလုံးခဲ့မှဘယ်မလဲမင်းသားဥတွေဒီမှာပါဆိုတော့ဖရာအလောင်းဖြစ်တဲ့ရှင်မင်းကအဲ့ဒီသားဥကလေးတွေကိုသူ့ခန္ဓာကိုဖုံးလွှမ်းပြီးတော့ကိုယ်ဆင်ရှင်းတောင်းနေသွားကြလွတ်လိုက်အလုံးပြီးတဲ့အခါကျတော့မှ အဘယ်ပြီလုံငတ်မှတူဦးတဲ့ခွဲနေတဲ့တို့လောကထင်ရှားအောင်ပြောရင်ဒေဝထအလောင်းရှင်ကြံနေသေးတယ်အေးသူဟာမင်းသားမလောက်ရတာနဲ့ပန်းမကြီးထုတ်ဖောက်ဆိုသလိုအလိုလိုဒေါသဖြစ်နေတယ်ဒါကြောင့်တို့တဲ့နှစာပိုးပြီးတော့ကျွန်းွန်ရိုသေးစွာနဲ့သူ့ကိုတောင်းပန်ရစ်ပါအဲ့ဒါနဲ့ဘုရားလောင်းရှင်မင်းကလည်းသွားရော ဒေဝရအလောင်းရှင်လာတော့မှမိလုံးငှက်မှလေးကရှိကားတဲ့နဆာတိုးကျွန်းွန်စွာနဲ့အဘဲဆင်းမင်းတင်တို့ရဲ့သွားရခရီးမှာကျွန်ုပ်ရဲ့သားဦးလေးတွေမွေးဖွားလာပါတဲ့တဏှာကရုဏာခြေထားကဖြင့်ရှောင်လွဲသိခံတော်မူပါအဲ့ဒီကြတော့ခုနကအလိုလိုခေါင်းဆောင်မလုပ်ရလို့ဒေါသထွက်နေတဲ့ဒေဝဒရှင်ကအောင်မေရာရာစတာငါအမိပြားလောက်မှမရှိတဲ့ ဒီဘီလုံးငှက်ကငါနဲ့မြရည်သူတန်းတို့စကားဆိုလို့ဘယ်မလဲမြင်သားသမီးဟိုကတော့ရိုးရိုးမှလို့ဒီမှာပါရှင်ရှင်မင်းလည်းပြောလိုက်ရောတခါတည်းခွာနဲ့နင်းပြီးတော့မှနင်းချေပြီးတော့ကျင်ကြီးကျင်ငယ်တွေနဲ့တခါတည်းစွန့်ထားခဲ့ဟာလက်သက်စိတ်တော့လက်ထိတ်နာဆိုသလိုပဲကိုယ့်ရဲ့ရင်သွေးသာသမီလေးတွေဖြတ်ချီခံရတော့ဘယ်မိဘမဆိုး အေးပြင်းထန်စွာခံစားရအင်းအင်းအင်းနေသေးတပရှုံတဲ့ကဂျူတွေးတပတမြမြဆိုတာလို့နိုင်နှုံးတော်လွတ်အောင်ပေါ့လေအေးသူဖြစ်တဲ့အခါထုတာပေဖြစ်တဲ့အခါခံဖို့မမင့်နဲ့သာသမီဇောဖြင့်အဲ့ဒီလိုရှင်ကြီးပေါ်ရညိုးထားသင်ကအကောင်ကြီးမားတယ်ဆိုပြီးတော့ငါ့ကိုနှိမ့်နေနိုင်နေနဲ့အေးသိစေမပေါ့ရှင်မင်းရဲ့ဆိုပြီးတော့ ပရမရင်ကောင်းကိုမိတ်ဆွေဖွဲ့ပါတယ်ဒုတိယဖားကလေးကိုမိတ်ဆွေဖွဲ့ပါတယ်တတိယကြီးကန်းကိုမိတ်ဆွေဖွဲ့ပါတယ်ဘီလုံးငတ်မနဲ့ပေါင်းလို့၄ခုပေါင်းလို့ရှင်ရဲ့ခြေထောက်မရှိသေးပါဘူးအေးအဲ့ဒီလိုနဲ့နေနေပြီးတဲ့အခါကျတော့မှတပြေးကြတော့ဘာလို့တော့ gain မိတ်ဆွေတို့ကျွန်ုပ်အာကူညီပါဘာလို့ရမလဲ ကြီးကန်းကအဲ့ဒီဒေဝရရှင်အိတ်နေတဲ့အခါမျက်လုံးကိုဖောက်ပေးပါ ကောင်းပြီပြီလုံးငတ်မအဲ့ဒီဘုရားဒေဝရအလောင်းရှင်အိတ်နေတဲ့အခါကြီးကန်းကမျက်လုံးကိုဖောက်ကိုင်းဒုတိယမိတ်ဆွေရင်မကြီးကအဲ့ဒီမျက်လုံးအနာတဲ့ကိုယင်ကြီးတွေဥလောက်တွေကြအောင်လုပ်ပေးပါကောင်းပြီမိတ်ဆွေအဲ့ဒီအခါကျတော့မှဒါကြတဲ့မျက်လုံးနဲ့နှစ်ဖက်ပေါက်အထက်မှာယင်ကြီးဥတွေပိုလောက်တွေတပွားပွားမျက်စိကမမြင် ရေကအင်မတန်စာလွန်းတော့ဒေဝရအလောင်းရှင်ဟာတုံနှုံခိုက်ခိုက်လိုက်လိုက်လဲလဲဆိုပြီးတော့ရေကိုရှာတယ်အဲဒီကတတ္တိယမိတ်ွေဖြစ်တဲ့ဖားကလေးကိုင်းအသင်ဖားတင့်တာဝန်ရောက်လာပြီးကုညီပါကောင်းပြီဆိုပြီးတော့ဖားကလေးကတောင်ပေါ်ကနေပြီးတော့အပန်းပေးလိုက်ဖားရှိရင်ရေရှိတယ်ပေါ့အဲ့ဒါနဲ့ဒေဝဒရှင်ငန်းကြီးခမမမြင်စတာနဲ့ အဲ့ဒီဖာအတန်ကိုအမိပြုတ်ပြီးတော့ပြစ်မှတ်ယူပြီးတော့ကုတ်ကတ်တက်သွားတယ်ရှင်ကြီးလည်းတောင်ပေါ်ရောက်ရောဖာကလေးကတောင်အောက်ကနေအတန်ပေးလိုက်ပြန်တယ်ဖာရှိဟာအဲရေရှိတယ်ဆိုပြီးတော့ရှင်ကြီးဟာတခါတည်းဖာသားကိုဗဟုပြုတ်ပြီးတော့ရှင်းလာလိုက်မြတ်ကြီးကမမြင်တဲ့အတွက်ဒါအတက်တုံးကပင်မရှင်ရတော့ဒလိမ့်ခေါက်ခွေးကြပြီးတော့အောက်မှာသေးပါရောလားရှင်ကြီးကငါ့ကိုငါခန္ဓာကြီးတယ်ဆိုပြီးတော့ ဘီလုံးငှက်ကိုအထင်သေးလိုက်တာဘီလုံးငှက်နဲ့ရှင်ဟာရန်သူဘီလုံးငှက်သည်သေးပေမဲ့လို့သူ့အခွင့်ရတဲ့အခါရင်မမန်းရရဲ့ကြီးကားရဲ့ဖားရဲ့မိတ်ဆွေပြီးပြီးတော့တတ်လိုက်တာရှင်ကြီးပါဖြစ်သွားအဲဒါကြောင့်လူတကာတော်မရီအကွင့်အဆသပင်ထုံခေါင်းပြီးလုံကြီးကိုအင်ကြီးကိုလို့မြမပုတ်လောက်ပါဘူးသွားမအောင်မင်းနဲ့အဲ့ဒီသေးငယ်တဲ့အ ਨੇ ကနေအများဖြစ်လာတာပဲအ ਨੇ ကနေ အေးအဲ့ဒါကြောင့်မြတ်စွာဘုရားကအန္တောဥပ္ပနာကိလေသောနာမပရိတ္တကောတိအဝမင်းကြီးတို့နာဝတ္တိကိလေသာဆိုတာအခုမှကြံစီယုံရှိသေးတာပဲပြောတာလှုပ်တာမှမဟုတ်သေးပဲလို့ရှင်းရှင်းမပေးနဲ့အေးသူဒီအခွင့်ရကကြီးစွာသောပျက်စီးခြင်းသို့ရောက်စေတတ်တယ်တဲ့ဗျာဒါကြောင့်အန္တောဥပ္ပနာကိလေသောပိတ္တမိတ္တတရိတောတို့ရဲ့ခန္ဓာကိုယ်တွင်မှာ မြင်မှုကြားမှုနားမှုစားမှုထိတိမှုကြံသိမှုတို့ကြောင့်တတ်မဲ့မှုလောဘကိလေသာလောဘပါလေကြံထံပြမမှုဒေါသကိလေသာဒေါသပါလေမတိမိုက်မဲ့တွေ့မှုတိမမှုပြောင်းမြန်သိမှုဆိုတဲ့မောဟကိလေသာအေးအဲ့ဒါပဲဗျမြင်မှုကြားမှုနားမှုစားမှုထိတိမှုကြံသိမှုက ဖြစ်လာတာ ဒါကြောင့်အဲ့ဒီလိုဖြစ်လာတဲ့ကိလေသာကိုသေးတယ်ငယ်တယ်နည်းနည်းလေးလို့ချင်မသေးလိုက်နဲ့တဲ့ဗျကိလေသာဆိုတာဘာနဲ့သူလဲဟလာဟလဝိသူပမောလတ္တလောသေးစေတတ်တဲ့အစိတ်နဲ့တူတယ်ကိလေသာဆိုတာအေးအစိတ်ကနဲပင်နဲတော့လည်းပဲစားလိုက်ရင်ဘာဖြစ်တော့သေးတယ်ဒီတိုင်းပဲတဲ့နောက်တကူကပါလဲ

နောက်တကုပရိသယေအာတဏိအဂိတရိတောကိလေသာဆိုတာမိုးကြိုးလောင်မီနဲ့တူတယ်ကိလေသာဆိုတာဒါကြောင့်မိုးကြိုးထိမှန်တဲ့သစ်ပင်နောက်တစ်ပတ်မရှင်းတော့အနုမြဘုံကြတဲ့တို့ဟီရိုရှီမာကိုသွားကြည့်အကုန်လုံးကြောက်ချောထုတ်ပြီးတော့ဖြစ်သွားတယ်။ဇိုက်လို့ပြိုးလို့ချောင်းလို့မရတော့ အဲ့ဒီလိုပဲတဲ့ကိလေသာကမိုးကြိုးလောင်မီနဲ့တူတယ်မိုးကြိုးလောင်မီသောမိုးကြိုးလောင်မီကြတဲ့သစ်ပင်ဘယ်တော့မှမရှင်းသားနိုင်မဲ့သေသွားသည်မှန်ရလားဒါကြောင့်ဆိုကိလေသာဆိုတာယံသူပမ အခွင့်ရလာဖြစ်စေ၏ကိလေသာဆိုတာယံသူပမ အခွင့်ရလာဖြစ်စီ၏ကိလေသာတွေလတ္တလောသေးအစိတ်ရည်နှင့်ဒူလ၏ကိလေသာတွေလတ္တလောသေးအစိတ်ရည်နှင့်ဒူလ၏ကိလေသာဟာအရေးကုန်ခွာ အိုင်အမာနှင့်ဒူလဤကိလေသာဆိုတာအရေးကွန်ခွာအိုင်အမာနှင့်ဒူလဤကိလေသာတွေအစိပ်ပြင်းပေငွေစိုးတွေနဲ့ဒူလဤကိလေသာတွေ အစိတ်ပြင်းပေငွေသိုးတွေနဲ့တူလာဤကိလေသာဆိုးတရားမျိုးမိုးချိုးလောင်မီတူလာဤကိလေသာဆိုးတရားမျိုးမိုးချိုးလောင်မီတူလာဤ အဲ့ဒီကိလေသာဟာလူကိုအခွင့်ရရင် ဖြက်ကြီးတတ်ပုံတွေပြောရင်အများကြီးပဲပုံပြင်တွေဝတ္ထုတွေဘုရားဟောတာရကအကြောင်းတယုတ်ဇတ်တွေအများကြီးပဲရှေးတုန်းကကိုရင်ကလေးတစ်ပါးခုနှစ်နှစ်သားအရွယ်လောက်ပေါ့ဆရာဖြစ်တဲ့ဘုန်းကြီးအတွက်သူကဘိက္ခုနီတွေကြိုချက်တဲ့ယာကုအဲ့ဒါယူရအဲ့တော့တပိတ်တဲ့ယာကုတွေထည့်ထားတော့ကိုရင်လေးကပူလိုက်လို့ပြောင်းလဲရရွှေ့လဲရဆိုတော့ အဲ့ဒီတော့ကတော့ဘိက္ခုနီပေါ့အခုခေတ်ဆိုရင်ဒီလားရှင်ငယ်ကလေးသူကကိုရင်ကလေးကြည့်ပြီးတော့တနာတော့အဲပူရှာမှာပဲရောကိုရင်တပည့်တော်ခေါင်းတင်လေးယူသွားပါဆိုပြီးတော့သူကခေါင်းတင်လေးပေးလိုက်အဲ့တော့ကိုရင်လေးကခေါင်းတင်လေးကိုခေါက်ပြီးတော့တပိတ်အောက်ကခံပြီးတော့ယူသွားဆရာသမားကိုတခါတည်းအဲ့ဒီယာကုကဓာတ်ကပ်ပြီးတော့ဒါလေးကိုသူကသိမ့်ထားလိုက်ပြီဘလောက်တောင်ကြာသွားတော့သူ့အသက်60ကျော်လောက်ရောက်သွား ခုနှစ်နှစ်သားလေးကဘယ်လောက်ရောက်အဲ့ဒီလို60ကျော်လောက်ရောက်သွားတော့ကလူထူတာဟိုသွားဒီလာနဲ့ပေါ့နော်အဲ့ဒီဘိက္ခုနီခုနှစ်နှစ်သမီးဘိက္ခုနီလေးနဲ့တမြို့တရွာမှာဆုံကြတယ်သင်ကဘယ်မြို့ကလဲဘယ်မြို့ကပါအခုပဲရောက်လာတယ်ဩတချိန်ကအဲ့ဒီမြို့ကလားဟုတ်တယ်ဖေရဒါပြင်းနဲ့အဲ့ဒီတုန်းကလေးတဲ့ဟိုကိုရင်လေးတစ်ပါး သပိတ်အောက်ခံဖို့များအဝတ်ထည်လေးပေးဘူးသလားအာအဲ့ဒါပြီးတော့မပေါ်သူဘာပြောမှလဲအဲ့ဒီယဟန်နဲ့အဲ့ဒီဘိက္ခုနီလူထွက်ပြီးညားချရော်တယ်ကိလေသာတရားနော်နည်းနည်းမထင်နဲ့မှန်ရလားအေးအဲ့ဒါကြောင့်ဒုဒကာရမတွေလဲကိုကိုတိုင်းဝယ်တဲ့လက်ကင်ဘဝနဲ့လက်ပရင်ရှင်လက်ကင်ဘဝနှစ်ထဲအမျိုးတူအရွယ်တူအယောင်တူစိုက်တူတန်ဖိုးတူအဲ့ဒီနှစ်ခုပြောက်ရင် ဘယ်ဟာအတွက်စိတ်ဆင်းရဲမလဲလက်ပရဲခြင်းဆိုတာဘာပြောတာအဲချင်းလက်ဆောင်အတွက်ခံစားရတယ်ငါဟာငါငါပိုက်ဆံနဲ့ဝယ်ထားတာဆယ်တွေပျောက်ပျောက်กว่าအမှန်တော့တန်ဖိုးခြင်းกว่าသလားအယောင်ရင်စိုက်ခြင်းအမျိုးအစားရင်အတူတူပဲ ဒါပေမဲ့ကိလေသာကစွဲကျက်နာလိုက်တာဒါကလက်ပရဲရှင်ဆိုခြင်းကြောင့်အဲ့ဒီပုံမှာစိတ်အားကသွားမိလိုက်တာမှန်ရလားအေးအဲ့ဒါပဲဗျာဒါကြောင့်အခုဒီမင်းလူတွေလေဘသူတွေကားတိုက်သေးတယ်ခင်ဗျားတို့ဘာဖြစ်ပါ့ဩတနာစရာဒါပဲမပြောကောင်းမဆိုကောင်းကိုယ့်ရဲ့ဆွေမျိုးသားချင်းတရားများအာမန်လေးလုံးကြပါအောင်တော့ဘုန်းကြီးမြင်းညာတော့ကအဲ့ဒီလိုပဲဒီမှာဓမ္မယုံတရားဟောနေတော့သီလရှင်စရာကမိကျွင်းမိကြကြောင့်မိလောင်တော့မိမိဆိုထပြီးကြ အဲ့ဒီမှာသီလရှင်ကလေဘာလို့တော့ကိုယုံလေးကြပြလောက်တဲ့ဘုံသူမိဘုံနဲ့ပြည့်ထိုင်ဟိုကဟာယူရမစိတ်မကြဘူးအလန့်တကြားတဲ့ဆိုပြီးတော့ကိုယ့်ရဲ့ကိုယုံအတ္တိတဲ့ပြည့်ထဲတာအဲ့ဒါကြောင့်ကိလေသာတရားဆိုတာအင်မတန်ကြောက်เสียကောင်းတယ်တဲ့ဒါကြောင့်ဘုရားကအာသာနာစွန်လိုက်တာကိုရိုဒီအိတ်ကောင်းအောင်အိတ်ပါသေးတော့ဟွန်းမဖြစ်ဘူးခဏစောင့်လိုက်အဲ့ဒီစောင့်လိုက်တဲ့အချိန်ဟာအများကြီးအကျိုးမဲ့ကိုဖြစ်စေတတ် အဲ့တော့လည်းလက်ညှိုးမကောင်းလက်ညှိုးလက်မမကောင်းလက်မဒီကိုယ်တော်900ပဲခေါ်ပြီးတော့ပြောလိုက်ပါလားလို့ဆိုပြီးဒီကိုယ်တော်900ကိုကွက်ခေါ်လိုက်ရင်ဟာငါတို့လူကျွဲချင်တဲ့စိတ်တွေဖျားသိသွားပြီထင်တယ်ဒီလိုဆိုရင် သူတို့စိတ်တွေကမသွမသကြောက်ရွံ့လန့်ပါနေတော့ဖျားတရားနားမဝင်တိုင်ဘူးပေတာအဲ့ဒါကြောင့်ညတ်စွာဘုရားရဲ့ခန္ဓာကိုယ်ဒီမှာအိယာပြောက်စောင့်ရှောက်နေတဲ့ရှင်အာနန္ဒာ အတွင်းကနေပြီးတော့မြတ်စွာဘုရားကာဏဂုတိတိုက်တော်တကားဖွင့်လို့အာနန္ဒာအမဘန္တိရှိပါသည်ဗျာအေးအေးရှိရင်ပြအားလုံးဇီရုံကြောင်းတိုက်တတိုင်းလုံးရှိတဲ့သံဃာတော်တွေမန္တလမာလာ ရှိဝိညီမူရာဖြစ်တဲ့ဓမ္မယုံမှာသွားပြီးတော့ရှုထားပါအဲ့တော့ခုနကလက်ညှိုးမကောင်းလက်ညှိုးလက်မမကောင်းလက်မလှုပ်ပါရောလားဖះကဘဏ္ဍာတော်ကိုရော900မိပြီးတော့ ထောင်ချီနေတဲ့သံဃာတော်တွေအေးရပြက်အောင်လုပ်သလားမဟုတ်ဘူးထိုကိုယ်တော်900ကွက်ခွန်ရင်တရားနာမဝင်တော့ဘူးမှန်ရလားအဲ့ဒါကြောင့်လုံးရိုက်ဘုရားကမသိမလားရှင်အာနန္ဒာကို ကြောင်းကျင်လဲပြီးတော့သံဃာတော်တွေကနာကုအဲမန္တလမန္လာစီဝေညီမူရာ ဖြစ်တဲ့ဓမ္မယုံမှာဆွဆုံရအဲ့ဒါနဲ့ရှင်အာနန္ဒာကလည်းပဲအလုံးကြောင်းကျင်လှက်ပြီးတော့ရှင်မရတို့ ဘုရားကဓမ္မယုံမှာစုတော်မူရပါတဲ့ဘုရားဘုရားအမိန့်ကြောင့်နဲ့အဲ့ဒီမှာသံဃာတော်တွေအိတ်ရှင်မှုတုနဲ့ပေါ့ဗျာအရှိဝိညီမူရမန္နလမာလာဓမ္မယုံဓမ္မဘိမမှာစုစုံကြတော့မြတ်စွာဘုရားသံဃာဆုံးမပြီလို့ရှင်အနန္ဒပြောလိုက်တဲ့အခါမြတ်စွာဘုရားရဝန်းတော်ကိုင်းပြီးတော့ညာကြီးသကောင်အဲ့ဒီဓမ္မမန္တဓမ္မယုံမှာကြွတော်မူပါတယ်ဖះလှုပ်ရတာလည်းမသက်သာဘူး သက်သာရလားဘယမဖြစ်ခင်ကျင့်လိုက်ရတာဒီလက်ပါရမီတော့လေသောတာဂရိစရာရိကံရုရိရာဓာတိဘူမိန်ပရာဇိယသမန္တမရာတိဒါနာအေးတဲ့အဲ့ဒီမှာဘာပြောလဲသောတာဂရိစရာရိကရုရိရာဓာတိသောထုမယအလောင်းတော်သည်ဇလာရိကံ သမုဒ္ဒရာ၄ခြင်းရှိတဲ့ရေမုံရေပေါက်တို့ထက်ကဲလွန်ပုံမောက်သည်လီဖြစ်သောရူရီရံပရမယရောင်သွေးနေရွှေထိန်လျက်သွေးတော်မြအလူဒါနကိုအရာတိတပ္ပညုညာရဖို့ရာဟုစိတ်တန်ရှိပြေတရာရှိ၍လူပေတော်မူခဲ့ပါပေတည်း ရမဖြစ်ခြင်းကလေးသင်္ချေနဲ့ကမ္ဘာတသိန်းနဲ့အဲ့တော့တို့ရဲ့ခန္ဓာကိုယ်ဟာဘုရားဟောအရာသွေးတပြည်သားပဲရှိတယ်အဲ့ဒါတွေတတ္တဝါတွေကဲနိုင်တဲ့သဗ္ဗယုတညာရဖို့ဖောက်ဖောက်ဖောက်ဖောက်လွတ်လိုက်တာ မပုံမဆွေးရှိရင်သမုဒ္ဒရာဒဇင်းမုံ၄ချင်းရှိတဲ့ရေရှုံလောက်ပါတယ်ကြည်သာသွေးမြေကြအောင်ပါရမီရှာခဲ့ရတယ် မှန်ရလားအေးမိမိရဲ့တစုံတစ်ခုကြောင့်ပြော့ညံ့ရောရဲတဲ့စိတ်ကလေးများဖြစ်တာရင်ဖယားပါရမီဖြည့်တာလေးကို အောက်မေ့ပြီးတော့အားဖြည့်လိုက်စမ်းပါမှန်ရလားအဲဘုန်းကြီးတို့လည်းသွေးနဲ့ကိုသားနဲ့ကိုပေါ့ကာမဂုဏ်နဲ့ပြောချင်တာပဲဒါပေမဲ့ဘုရားပါရမီတော်တွေပြန်ပြီးတော့ကြည်ရတယ်ဟုတ်ပလားအခုတော့အသက်66နှစ်တော့ရှိလာပြီစိတ်ချကြပါလား ဗျာဗါတယ်အယိုးကိုသင်္ကန်းနဲ့ထုတ်နိုင်မှစိတ်ချမှာလားဟမ်အေးအဲ့ဒါပဲဗျဒါကြောင့်ကိုယ်စိတ်တွေပြော့ညံ့ရော့ရဲပြင်းတွဲတဲ့စိတ်ကလေးတွေဖြစ်နေရင်ဖရာရဲ့ပါရမီတော်ခရီးကို အောင်မေ့ကြီးညိုလိုက်စမ်းပါဒုတိယဘူမိန်ပရာဇိယသမန္တမရတိဒါနသောတို့ဘုရားလောင်းတော်သည် ဝုမိန်နှစ်သိန်းလေးတောင်ထူပေါင်းသင်္ချာပရဗျာခေါ်မိဤမြေကြီးကိုတဲ့ဟောယူဇနာနှစ်သိန်းလေးတောင်မိုင်အားဖြင့်ခုနကပြောခဲ့ပြီလေတသံ9သိန်းနှစ်သောင်းအာဒီဘုန်းကြီးကလည်းပိဿုပံမကြတယ်တပြည့်တို့ကပြောခဲ့တာ ပြီးပြီပိဿုပံကြားကြားလေးပဲနားထောင်ဟမ်ဘဏ္ဍမိုင် အေးတသန်းကိုသိနှမိုင်ဟမ်နှစ်ပေါင်းဒုတဲ့အင်အားကြီးမားတဲ့ပထဝီမြေကြီးအဲ့တော့ဘုရားဟာလောင်းတော်သည်ဘုရားဖြစ်ခြင်းလွန်းလို့ဒါနပါရမီဖြည့်ခဲ့ရတာတကူတဘဝတို့ဟာအသာပိတ်တာတရားထက်ပိုမလားမပိုဘူးတကူတဘဝအသာပိတ်တာတရားထက် မပိုတဲ့ အဲ့ဒီအသားတွေကိုတဲ့ဖျားဖြစ်ဖို့ရထုတ်ထုတ်လူလိုက်တာမပုံမဆွေးရှိမဲ့ဆိုရင်တသံ2000ရှိတဲ့မြေကြီးရှုံးလောက်တဲ့ဗျာကိုမှပြင်းတွက်ရောရဲတဲ့စိတ်ရှိနေရင်ဖျားပါရမီတော်တွေမှန်းမြော်ကြည်ညိုလိုက်စမ်းပါမှန်ရလားအေးအဲ့ဒါပဲနောက်တစ်ခုကပါလဲ ဘူမိန်ပရာဇိယသမန္တမရာတိဒါနာမေရုပ်ပမာဏမတိကင်္စသမောလိတိတာမြင့်မတောင်ကြီးရယူဇနာဘလောက်ရှင်းသောင်းနဲ့လေတောင်မိုင်က6သိန်း9000ပြောဘလောက်6သိန်း9000အဲ့ဒါလောက်မြင့်တဲ့မြင့်မတောင်ကြီး အေးဘုရားဖြစ်ခြင်းလို့လို့တကူတဘဝတကောင်းတကူတဘဝခေါင်းဘယ်နှလုံးတကောင်းမရှိတဲ့ဓာတဂီရီခေါင်းဆက်လို့ဆိုတာပုံပြင်နေတာဟာတကယ်မရှိဘူးအဲ့တော့တကူတဘဝခေါင်းဘယ်နှလုံးဘုန်းကြီးလို့ယရနာမဲ့ခေါင်းမျိုးမဟုတ်ဘူးအေးအဲ့ဒီမှာသာမောလိတိတာယရနာ9ပါးရှိချက်ထားတဲ့အုံရှောင်းသောမကိုင်းနဲ့တကွ တမိုက်တွင်ညောင်းသီသလို့ဆိုတဲ့အုတ်ခေါင်းတော်ကိုအေးတဲ့မြင်းမတောင်ရှုံနောက်သမျှအဓာတိတပ်ပညုညာယဘူရဟု စိတ်တန်ရှေပြည့်တရာရှေ၍လှူပေးတော်မူခဲ့လေပြီတကားတကူတဘဝခေါင်းတလုံးရှိတဲ့ အေးဖယားဖြစ်ခြင်းလွန်းလို့တဲ့အဲ့ဒီလိုခေါင်းနေယရဏမတ်မုတ်ပိဒါယရဏခုနှစ်ပါးစီကျက်ထားတဲ့ပရမအုံရှောင်းတော်မကိုက်နဲ့တကွခေါင်းနေဖြတ်ဖြတ်ဖြတ်ဖြတ်လွတ်လိုက်တာ မပုံမဆွေ့ရှိမယ်ဆိုရင် မြင်းမိုးတောင်ရှုံးလောက်တဲ့ပါရှုံးကိုရောအတွက်လားတတ္တဝါတွေအတွက်လားအဲ့ဒီသတ္တဝါတွေဓမ္မဒုပိယိတာပါသလားမပါဘူးလား ပြေပေါက်မရှိဘူးပါရင်ဘုရားတရားသံဃာအတွက်ဥမလေးချနဲ့စိတ်ဓာတ်မလျော့စီနဲ့မှန်ရလားနောက်တကူကပါလဲဘူမိန်အဲသာမောလိသေတာခေတရကတိကတရံအနေယနာအတာတိသောထုဗျာလောင်းတော်သည်ခေစရာတခွင်မိုးကောင်းခင်၌ ဒါရကတိကဒရံနခတယာကျေတကထုတ်ထက်ကဲ့လွန်ဘုံမောက်တိလေးဖြစ်သောနယနာမဟုယရောင်ပရုံတောင်တို့ညိုမောင်ရှက်ပြုံးအမဆုံးသည့်မျက်လုံးတော်လူဒါနာကိုအရာသည်တပ်ပညုညာရဘူယဟုစိတ်တန်ရှိပြေတရာရှိ၍လှူပေးတော်မူခဲ့လေပြီတကား တကူတဘဝမျက်စိဘယ်နှလုံးအေးအဲ့ဒါတွေကိုတဲ့ဖျားဖြစ်ခြင်းလွန်းလို့တတ္တဝါတွေကဲနိုင်တဲ့သဗ္ဗညုတညာရခြင်းလွန်းလို့တကူတဘဝနှလုံးရှိတဲ့မျက်လုံးတွေဖောက်ဖောက်လူလိုက်တာမပုံမကျွေးရှိရင်ကောင်းငင်ရှိကျဲမြရှုံလောက်တတ်တယ်ကိုရောအတွက်လားတတ္တဝါတွေအတွက်လားကိုင်းဆိုလိုက်တတ္တဝါအများတတ္တဝါအများညာတဏ္ဍ ရာမျက်လုံးတော်လူခဲ့သည်သတ္တဝါအမြညာတနာဖရာဥခေါင်းတော်လူခဲ့သည်သတ္တဝါအမြညာတနာဖရာအသာတော်လူခဲ့သည်သတ္တဝါအမြညာတနာ ဖရာအသွေးတော်လူခဲ့သည်အေးကိုစိတ်တွေဟာဖရာနဲ့တရားနဲ့သံဃာနဲ့ပတ်သက်လို့ပြော့ညံ့ရော့ရဲနေရင်ဖရာအလောင်းတော် ပါရမီဖြည့်ခဲ့တာလေးကိုလှမ်းမြော်ကြည့်လိုက်စမ်းပါပုံရိပ်ဖမ်းလိုက်စမ်းပါမှန်ရလားအဲ့တော့ကိုယ့်အတွက်ဘုရားကဒီလောက်နစ်နာခံထားရင် ကိုကရက်ပိုင်းလပိုင်းလေးပဲဗျမှန်ရလား အဲအဲ့ဒီကြတော့တတ္ထာယုံကြည်မှုတွေအကောင်းလာမယ်ဝရိယကြိုးစားမှုတွေတိုးတက်လာမယ်တတိအောင်မေအမှတ်ရမှုတွေများပြားလာအောင်ကြိုးစားသွားလိမ့်မယ်ပေါ့ဒါဒါကြောင့်မြတ်စွာဘုရားကိုရောမြတ်ကြီးကရှင်အနန္ဒာကသံဃာတွေစုံပါပြီဗျာလျှောက်တဲ့အကရဝန်းတော်ကိုင်းပြီးတော့ရောင်ကြီးတော်6ဆိုင်ပြိုင်ပြန်လွတ်၍သံဃာအလယ်မှာထိုင်တော်မူတယ်ညာဤတကောင်ညံပောင်ပါ အဲ့တော့သံဃာတော်တွေအိတ်ချင်းလိုက်မယ်တို့ပြီးတော့ဘုရားကပထမသပိတ်လုံးလောက်ရောင်ကြီးတော်တွေဖြာကနေဖြာကနေဖြာကနေလှုပ်လိုက်နောက်တကထီဝန်းလောက်တခါတည်းရောင်ကြီးတော်တွေဖြာကနေဖြာကနေလှုပ်လိုက်နောက်တခါကျကုတာဂါရမတ္တာဆိုတော့ဒီဓမ္မယုံကြီးလောက်ဝင်းငနဲ့လင်းငနဲ့ဝင်းငနဲ့လင်းငနဲ့ဆိုပြီးတော့ရောင်ကြီးတော်တွေလှုပ်လိုက်တော့ဟောထူဆန်းထွေတလားဘုရားရဲ့ရောင်ဝါတွေမြင်ရတော့တန်ဃာတော်တွေအိတ်ရှင်ပြေသွားကြတယ် ကြည်သာနို့မဆိုခြင်းနဲ့ကလေးကိုမိခင်ကတယုတယနို့ဆိုခြင်းအောင်ချော့မြူတယ်လို့တို့ဖယားကြည်သာချော့လိုက်ရတာမှန်ရလားအသွေးတော်နာနာသားတော်နာနာဥကောင်းတော်နန္ဒမျက်လုံးတော်နန္ဒဒါရင်လူယုံမြတ်မကတရားဟောတဲ့အခါမှာလဲချောချောမော့မော့ကလေးနဲ့နို့မစိုးခြင်းနဲ့ကလေးနို့စိုးခြင်းအောင်မိခင်ပမာ စေရနာအပိအဝနဲ့ထုတ်ပြီးတော့တန်ဃာတော်တွေအိတ်ငိုက်ပြီးအောင်ရောင်ကြီးတော်60ပြိုင်ပြိုင်လွတ်လိုက်အဲလိုပြိုင်ပြိုင်လွတ်ပြီးတော့ကလာဘသူရဲ့လို့ခေါင်းတက်မပြောဘူးဘေကဝေဘေကုနာမကာမဝိတကပြပါရဝိတကဝိသဝိတကမဝိတကေတိဘေကဝေจิตသားတို့ဘေကုဏနာမဖန်ဝါရှင်မြန်ရှင်ဟမြည်သည်ကာမဝိတက ကာမဂုဏ်၅ပါးအာယုများကိုခံစားလိုတဲ့စိတ်အကြံ၎င်းဗျာပါဒဝိတကတပါးသည်ပြည့်စည်ဆုံးရှုံးစေလိုတဲ့ဗျာပါဒဝိတက်၎င်းဝိသဝိတကံတပါသူရှင်းရသွားမဲ့ညင်းကျဲမှုအကြံစီမျိုးဝိတက်၎င်းဣမိတယောဝိတကေအဲ့ဒီအကြံသောသုံးမျိုးတို့ကိုဝိတကိတုံကြာညင်းကမာဝတ္တတိမသိမလျောမတော် လုံးရဲ့ဘသူရဲ့လို့ဥမတိုက်ဘူးအများတိုင်းဆိုပြီးတော့တရားဟောလိုက်ရှင်သာတို့ယောဂီဆိုတာကာမဝိတက်မကြံကောင်းဘူးဝိဟိတဝိတက်မကြံကောင်းဘူးဗျာပါဒဝိတက်မကြံကောင်းဘူးကာမဆိုတာက ကာမိယတိတိကာမောအယလူချင်းစရာမှန်တယ်များ အစင်အတန်အနံအယတာအတွေ့အထိအဲ့ဒါကာမပဲ ကာမဆိုပြီးတော့ကအဲဇနီးမောင်နှံတို့ရဲ့အိမ်တော်ရေးကိစ္စတခုတည်းကွက်မမြင်ပါနဲ့ဘုန်းကြီးလည်းကာမဂုဏ်ရှိတယ်သီလရှင်လည်းအမျိုးသားကာမဂုဏ်ရှိတယ်အမျိုးသမီးအပြိုကြီးလူပြိုကြီးအေးအဲ့ဒါပဲလိုချင်နာမှန်သမျှကာမဝတ္ထုတဲ့ကိလေသာဝတ္ထု ကာမဝတ္ထုဆိုတာနှစ်သက်စရာအစာအုပ်အသုံးဆောင်တွေကကာမဝတ္ထုအဲ့ဒါကိုလိုချင်တဲ့သဘောကကိလေသာကာမဟုတ်ပလားအေးဒါကြောင့်နဲ့ကာမဝိတကံကာမဂုဏ်၅ပါးအာယုမြတ်ကိုခံစားလို့တဲ့အကြံစီကိုမဝိတကေတိမကြံနဲ့ဘုရားကမလွန်ခင်တားလိုက်တာမှန်ရလား ဗျာပါဒဝိတကရဝဟတိပျက်စီးအောင်ဆိုတဲ့ကြံကြည့်မျိုးကိုလည်းမဝိတကေသည်မကြံလိုက်ပါနဲ့အေးအရှင်ကိုဘိမ့်တက်ပြီးတော့ဘသူ့ကိုကြောက်တွန်းချမယ်ဆိုတဲ့အဲ့ဒီလိုမကောင်းတဲ့စိတ်ဆုစိတ်မိုက်စိတ်ရိုင်းတွေမမွေးနဲ့ဝိသဝိတကရဘာသူရှင်ရသွားအောင်ဆိုတဲ့အကွက်အရှင်အလုတ်အကိုက်တွေကိုလည်းမဝိတကေသည်မကြံလိုက်ပါနဲ့ဟုတ်ပလား အေးအဲ့လိုမြတ်စွာဘုရားကဝိတ္တသုံးပါမကြံစီအောင်ဆိုပြီးတော့မှအဲ့ဒါတရားပြတော်မူတယ်အေးဒါကြောင့်အန္တောဥပ္ပနာကိလေသောမိမိရဲ့ကိုယ်တွင်သဏ္ဍာန်မှာဖြစ်ပေါ်လာတဲ့ကြံစီများကလေးလို့ဆိုပြီးတော့မထေမဲ့မင်းသွားထင်မသေးနဲ့မအောင်မင်းနဲ့တဲ့ဟုတ်ပါလား အဲအမှန်ကတော့အဲ့ဒီကြံစီခြင်းဆိုတာကိုဝံမိကတောက်တန်ကြတော့မိခိုးနဲ့တူတယ်။ဘာနဲ့တူ။အေးမိခိုးနဲ့တူတယ်တဲ့ဗျာဟော။အဲ့တော့ဗဂရိမိခိုးကတော့မိခိုးထွက်လို့ဩဒါမိလောင်နေတယ်လို့မသိတာဘူးလား။အဲအဲ့တော့ဒုတကဒကမဒါတို့ဆိုဘုန်းကြီးလည်းဝင်ပါပေါ့။ ဘုန်းကြီးတို့တရားတော်မတို့အတွက်မှလည်းပဲကြံစီမှုကမိကိုနဲ့တူတယ်ဟောပဂရိမိကိုကမိကိုထွက်လို့သူ့မှာမိထောက်အောက်မှာမိခဲရှိတယ်ဆိုတာသိတာလေဘုန်းကြီးတို့ကြံစီတာကအပေါ်အခိုးမထွက်ဘူးအကိုထွက်ရင်ဒီနေရာမိရှိတယ်ဆိုပြီးတော့ရင်းနဲ့လောင်းလိုက်ရင်နှိမ့်တိုက်ရလွယ်တယ်မဟုတ်လားကာမဝိတ္တဆိုတာကဂျိုလဲပေါက်လာတာမဟုတ်အမီးလဲထွက်လာတာမဟုတ်မှန်ရလား ဒါကြောင့်ငိမ့်သက်ရခက်တယ်တဲ့ဗျဟောပဂတိမိတဲ့ငိမ့်သက်ရခက်လို့အဲ့ဒီလိုအချာစီလေးတောင်းမှမဖြစ်အောင်တို့ကဘာတော့ကြံရင်ကြံနေကြံနေကြံနေအကြံလေးရှေ့မတိုးအောင်ဟုတ်လားဝစီနှုတ်ကာယကိုထိကိုထိလည်းရောက်မဖြစ်အောင်ကြံနေကြံနေကြံနေကြံနေကြံနေအမှတ်နဲ့ဖြောက်ပြရမယ်။ဘာနဲ့ဖြောက်ရမလဲ။အေးအမှတ်နဲ့ဖြောက်ရမယ်တဲ့ဟော။ အဲဒါကြောင့်မြတ်စွာဘုရားကိုရမကြီးကပြီးမှဆိုတာမျိုးမကြိုက်ဘူးမဖြစ်ခင်ကြိုတင်တားတာကိုကြိုက်တော့တယ်အနဲ့ထွင်ရမပေါက်စိန်နဲ့မပေါက်နဲ့ဟုတ်လားအေးဒါကြောင့်ကျမ်းမာရေးမှာလည်းပဲဖြစ်လာမှကုရတဲ့မဖြစ်ခင်ကြိုတင်ရှောင်တာကအကျိုးမများဘူးလားအကျိုးအကျိုးလေးထည့်ပါအောင်ဘာတွေများတာတော့ဟမ်အေးအဲ့ဒါပဲ ဒါကြောင့်မြတ်စွာဘုရားကိုရောမြတ်ကြီးကကိုတွင်ကိလေသာအနာဆိုးနဲ့တူတယ်တဲ့ဗျာဟောခုနကပြောပြီးအရေးကွန်ကွာအသားတွေထွက်ပေါက်လာတဲ့အဲ့အမာနဲ့တူတယ်တဲ့ကိလေသာဒါကြောင့်ဥပ္ပန်ဥပ္ပန်နဲ့ခနေယေဝဖြစ်စေဖြစ်စေခဏနာမှာပလင်ပတိသင်္ဃာနာပလေနရှင်ညညာအဖြစ်၎င်း ဘာဝနာပလေနာရှုမှမျိုးအဖြင့်၎င်းပဋိခိပတိယေဝပယ်ရမည်သာအာနှမျိုးပဋိသင်္ခါနပလဘာဝနာပလပြောကြည့်အေးပဋိသင်္ခါနဆိုတာရှင်းခြင်းတာပဋိသင်္ခါနဆိုတာသက်မရှိတော့ဝါကိုပေါင်းကိုရကိုချင်တာက အသားနဲ့ကိုချင်အဲ့ဒီသစ်မရှိလို့ဘာနဲ့ပေါင်းကွာအေးဘာဝနာဗလရှုမှတ်မှု အခွင့်မသာလို့သာ ရှင်ရှင်ညာနဲ့ပယ်ရတာအမှန်တော့ရှုမှတ်မှုနဲ့ကိုပယ်ရဘာနဲ့ပယ်ရမှာတော့အေးအဲ့ဒါကြောင့်ပဋိသင်္ခါနာဗလရှင်ရှင်ညာနဲ့ပယ်ပါ အခွင့်သာရင်ဘာဝနာဗလရှုမှအားနဲ့ပယ်ပါဘာနဲ့ပယ်ရ အေးဒါကြောင့်တို့ကဟလားစားခြင်းနဲ့ဂိုင်းနဲ့ယူတဲ့နဲ့တဲ့ဖတ်တဲ့ဆုပ်တဲ့မြောက်တဲ့ခွန့်နဲ့အဝပသာပိတ်တဲ့လက်ပြန်ချတဲ့စားတဲ့စားတဲ့စားတဲ့မြူတဲ့အဲ့လိုရှုမှတ်တော့ဟိုးအပေါ်မှာ စိတ်ကမရောက်တော့ရောက်တော့ရောက်တော့သက်သာသွားတယ်ပြောပြီးပြီမိုးရွာနေဘူးတော့ဖနာကလေးဆောင်းထီကလေးစီးသွားတယ်မဟုတ်လားထီကလေးဖနာကလေး အဲ့တော့ထီးနဲ့ဖနာကအပူအေးကိုကာဝယ်မပေးဘူးလားအခုလည်းမြင်မှုကြားမှုနားမှု စားမှုမှာအမှတ်ကလေးနဲ့ဆိုတော့အမှတ်ကလောဘကိုတားပေးတယ်ဒေါသကိုတားပေးတယ်မောဟကိုဟာဒီစာသိရင်မှတ်ရတာသိတဲ့ဘာဝကြတာပျော်စရာလည်းကောင်းမှန်ရလားအေးအဲ့ဒါပဲဗျာဒါကြောင့်တိပဋိသင်္ကနာဗလာအခွင့်မသာရင်ရှင်းကျင်တဲ့ညာနဲ့ငါအရွယ်ငါအစားငါအနေအထားငါရောက်တဲ့နေရာ ဒီလိုကြံလို့စီလို့ပြောလို့ပြုလို့မတော်ပါလားလို့ရှင်ဉညာအားနဲ့ပဲပါ အခွင့်အရေးတော့ဖြစ်လာသမျှကိုရှုမှတ်မှုနဲ့ပဲပါမှန်ရလားအေးပฏิသင်္ခါနဗလာဘာဝနာဗလာအားနှမျိုးနဲ့ပဲရမယ်အဲလိုဆိုပြီးတော့မြတ်စွာဘုရားကခြေသားတို့ကိလေသာ အကြံဆုံးမျိုးအကြံသုံးမျိုးသင်တို့မကြံကြနဲ့မဖြစ်အောင်တားထုတ်ပြီးတကားလား ပုဗ္ဗေပောရဏကပါဏိတာပိရှေသူဟောင်းတို့ဟာလည်းပဲအပမတကကိလေသာ အနှဲငယ်များသောကိလေသာကိုနှိက္ခန္တိနှိကြပေကုန်၏ခြေသားတို့ရှင်းပညာရှိအနှဲငယ်များဖြစ်တဲ့ကိလေသာပေမဲ့နှိက္ကွပြီးတော့ထိုကိလေသာခြားကလွတ်မြောက်အောင်ရွတ်ဆောင်တော်မူကြသည်ဤလို့အတိတ်ဆောင်တော်မူပါတယ် အဒီဒီဗာရဏတိယမြမရာရိဇေရစ္စံကာရဏောဘောရိသတ္တောတဲ့ဟောအတိတ်ရှိဝေးစွာရှေးခါကာလတုန်းကဗာရဏတိမြို့အေးတဲ့ဘုရားအလောင်းတော်သည်တိင်္ဂါလယောနိယနိဗ္ဗတိတဲ့ဟောမိခွေးမျိုးမှာ ဖြစ်တော်မူတယ်ဘယ်အမျိုးဖြစ်အေးမိခွေးမျိုးမှာဖြစ်တော်မူတယ်တဲ့ဒါကြောင့်တို့ဘုရားအလောင်းတော်တို့မြည်သည် ကမြင့်မဏိပရွက်စိတ်လို့အသေးစားတ attva ဘယ်တော့မှမဖြစ်ဘူးရှင်နဲ့ကြီးတဲ့အကြီးစားတ attva လည်းမဖြစ်ဘူးတဲ့ဗျာဒါကြောင့်အခုမြေခွေးမျိုးမှာဖြစ်တော်မူတယ်အဲဒီလိုမြေခွေးမျိုးမှာဖြစ်တဲ့အခါကျတော့မြစ်တစ်ခုရဲ့အနီးအပါးမှာ သူသွားလာခြင်းနဲ့ကြက်စားနေတယ်တနေ့သောအခါကာလကျတော့မြေကမ်းနာမှာ ရှင်အိုကြီးတကောင်သေနေတာသူတွေ့တယ် အဲ့ဒါနဲ့ငါတော့အစာရပါပေါ့လို့ဝမ်းသာအားရသူနှာမောင်းကြိုက်လိုက်တဲ့အခါစီဆုံးကြပွေကြီးကြိုက်ရတယ်လို့ပဲနတ္ထိထခာတိတပယုတ်တကံဧထာဤနာမောင်း၌ခာတိတပယုတ်တကံစားကောင်းအောင်သောအရာဒါနမိတိနတ္ထိမရှိဟင်းနာမောင်းကြီးကြိုက်ရတာရှိဆုံးကြပွေကြီးကြိုက်ရတယ်လို့အနှစ်သာရဘာမှမရှိပါလားအဲ့ဒါနဲ့အစွဲကြိုက်လိုက်တယ် အစွဲကိုက်လိုက်တော့ပြိဿရေတဲ့ထဘူးကြီးကိုက်ရသလိုပဲတဲ့တို့နွားတွေတတ်တော့ဒီလက်ပင်ကျိုးကိုတကားလည်းပဲထထဘိုးတုံးမှာလက်ပင်ကျိုးကိုတားထားတဲ့ဒုတ်ကိုထဘိုးကြီးလို့ခေါ်တယ်မြို့သားတွေဆိုတာစီရတိုင်းတို့ဘာလို့သာတည်တာထဘိုးကြီးသိမှာမဟုတ်ဘူးဟုတ်ပါလားအေးအဲ့ဒါပဲနောက်တစ်ခါကျတော့နှရွက်ကွာသွားကြိုက်တဲ့အခါကျတော့တုတ်ပက်ကြီးတဲ့ဘန်းစကောကြီးကြိုက်ရတယ်လို့ပဲတဲ့ ရှင်းနေရွယ်ဟာသေးသေးလေးမဟုတ်လားကြီးကြီးပေါ့လားဘာသကောကြီးကြိုက်ရတယ်လို့ပဲနတ္ထိထာခာရိတပယုတ်တကံဒီနေရွက်မှာလဲစားကြမချီတော်ကြီးသွားကြိုက်တော့လဲပဲထာမေတ္တကလောဝိယာအသားတိုင်ကြီးကြိုက်ရတယ်လို့အနှစ်သာရစတော့เสียဘာမှမရှိဘူးတဲ့အဲ့ဒါနဲ့ဝမ်းပွဲကြီးသွားကြိုက်ပြန်တော့လဲပဲစီနံယံကြိုက်ရတယ်လို့ စားစီကနုညပြောပြောင်းတာမရှိဘူးတဲ့အဲ့ဒါနဲ့အမိသွားကြိုက်ပြန်တော့လည်းပဲပြိဋ္ဌာရေထွန်ခိုင်းတဲ့ဟောတို့ထွန်မှာအပေါ်ကဝါလုံးလေးကောက်ထားတာကိုဘာခေါ်လဲထွန်ခိုင်းအဲ့ဒါကြိုက်ရသလိုနာတိတာခာတိတာဘယုတ်တကအသားရမရှိဘူးဆိုပြီးတော့မှနောက်ဆုံးဝိသမဂ္ဂိဒံတိတဲ့ဝိသမဂ္ဂိကျင်ကြီးထွက်ရာရာ၌ဒံတိကံမိလေတော့ဤတဲ့ဟော အဲ့ဒီနေရာကိုက်မိတဲ့အခါအသားရေနူးညံ့တယ်အဲ့ဒါလို့နူးညံ့တဲ့တွက်တာကြောင့်ပြိဿရေကိတ်မုံကြီးစားရတယ်လို့ပဲအရသာတွေ့သွားပြီဘာတွေ့သွားတော့အေးအေးအေးအဲ့ဒါပဲအခုကအပြိုကြီးတွေလူပြိုကြီးတွေတိတ်လည်းမယုံသားနဲ့နော်အကြိုက်မတွေ့သေးလို့ပါပါလေအေးရှင်းတော့ကဘုရားဝိုင်းအမတ်ကြီးဘုံ ဘုရောဥပိုင်းကကြောင်ကလေးမွေးပေါ်ဦးဖေငါကြောင်လေးကသဘောကောင်းတယ်ကွစားတော့အုံမစားဘူးပေါ်ဦးကမကြားရအကြိုက်မတွေ့သေးလို့ပါနောက်တစ်ခါပြောပြပေါ်ဦးဖေငါကြောင်လေးကတော်တယ်ကွပွဲတော့အုံမစားဘူးပေါ်ဦးကဘယ်နဲ့ပြောအကြိုက်မတွေ့သေးလို့ပါနောက်တစ်ခါကျတော့ပေါ်ဦးကလေဒီနေ့ကျတော့ခရိုက်ထဲကြွက်လေးထဲလာပေါ်ဦးဖေငါကြောင်လေးကလည်းဆိုလိုက်ရော ပိုက်ထဲကကြွက်လေးလှုပ်လိုက်တော့ဟာဘာပြောကောင်းမလို့ဗျောင်းဆန်အောင်လိုက်တာအဲ့ဒီကြတော့အကြိုက်တွေ့သွားပြီဩမှန်ရလားအဲအဲဘုန်းကြီးကအပြူကြီးကြော်ကြီးနှိမ်တယ်လို့ပြောလိမ့်မယ်ဟုတ်ပါဘူးသဘောပြောတာဘာပြောတာအေးသဘောပြောတာပါအခုလည်းအကြိုက်မတွေ့သေးဘူးမြေခွေးကြီးကရှင်တကောင်လုံးရှောက်ကန့်လိုက်တာနောက်ဆုံးဝိစ္စမဲ့ကျင်ကြီးထွက်ရအပေါက်ကိုက်မိမှာဘာဖြစ်တော့ အကြိုက်တွေ့သွားတယ်တဲ့ဗျာအဲဒီမှာကိတ်မုံကြီးစားသလိုစားရင်စားရင်စားရင်စားရင်ဟောဘိုက်ခေါင်းနဲ့ရောက်သွားမြေခွေးပဲရောက်သွားဟာဘိုက်ခေါင်းနဲ့ရောက်တော့ဥရိယာနဲ့အခွေအခွေအသားတွေနှလုံးတွေကြောက်ကားတွေအပြင်းတွေအမြုပ်တွေနဲ့ဆိုတော့ငါတော့စီတိုးနာခေါ်တယ်ရောက်တာပဲမြေခွေးမှာအကြိုက်တွေ့သွား အဲဒါပရိသတ်ကြီးတောက်ခြင်းအသွေးကိုတောက်မယ်စားခြင်းအသားကိုစားမယ်အိတ်ခြင်းဥတွေကိုဆိုဖားတပ်ဖွဲ့ထားပြီးတော့အိတ်မယ်ငါအတွက်လုံုံနဲ့ရန်သူလည်းမရှိဘူးလူရဲ့မလူလည်းမရှိဘူးဆိုပြီးတော့စိန်ကြကြနေလာလိုက်တာရတေလာတွေအကျော်တော်ကြတဲ့အခါကျတော့ဟော သူတကောင်နဲ့စားပြီမဲ့လို့စားပါများတော့အသွေးသားတွေခန်းချောက်ကုန်သွားတယ် အဲဒီလိုသွေးသားတွေခါချောက်ကုန်သွားတဲ့အခါပြင်မက်ကတိုက်တဲ့လေပူတဲ့နေအဲ့ဒီနေဘူးလေဘူးရောက်ထွက်ပြီးတော့ရှင်ကောင်ကြီးကတဖြည်းဖြည်းနဲ့တခါတည်းရှုံ့သွားသွားလိုက်တာ သူဝင်နဲ့အပေါက်ပိတ်သွားပြီဗျာသူဝင်လာတဲ့အပေါက်ဘာဖြစ်သွားလဲလောကန္တရိကနေရယောဝိယအဲ့ဒီကြတော့မှမြေခွေးဟာ ထွက်ချိန်တာမထွက်ဖက်နဲ့ဒီအပေါ်မှာသာယာမှုနဲ့နေလိုက်တာအခုဝင်ပေါက်ပိတ်သွားဟာသက်ချူတွေကြလို့မောပန်းနွမ်းဟိုက်ငါတော့သေးရတော့မှာပါပဲအာဟုပြီလက်ဒီပြီလက်လက်သက်နဲ့ကုတ်လိုက်ပသာနဲ့ကိုက်လိုက်တကိန်ကိန်မြည်လိုက်ထွက်ချိန်တာမထွက်လို့သူ့မှာပိတ်မိသွားတာပေါ့မှန်ရလား အေးအဲ့ဒီလိုအဲ့ဒီလိုနဲ့တုတ်ပြီးနေနေချင်းကကံကောင်းထောင်းမှာတော့အကာလမေခောပါဝတိအခါမဲ့မိုးရွာချလိုက်ရွာချလိုက်တော့ရှင်ကောင်းကြီးပေါ်မှာတပြောပြောမိုးရီတွေကခါကြလာတော့အဲ့ဒီမိုးရီရဲ့စွတ်စွတ်မှုကြောင့်သူရှင်ကောင်းကြီးကပွားပွားပွားပွားပွားပွားပြီးတော့ထားလာမိုးလည်းတိတ်သွားရောပြိတ္တာဝိသမကောတာရကဝိယအဟောတိဝိသမကော မြေခွေဝိယအပေါက်သည်ဒါရကဝိယကျဲခဲ့သို့အဟောတိဖြစ်လေတော့ဤတဲ့ဗျဟောမောလက်တိတ်ကရောနေအောင်လေးထွက်လာတော့သူဝင်ရအပေါက်ကနေပြီးတော့နေအောင်လေးရှင်းဝမ်းကောင်းထဲမှာရောက်လာအဲ့ဒါမိုးသောက်ကျဲပြူဆိုတာဒါကိုပြောတာဘာပါလဲကိုင်းတာ အဲ့ဒါနဲ့ငါတော့အသက်ရှူရပြီထွက်ပေါက်ရပြီယာဝဟာတိတိတာပဋိကမိတ်တဝါတခါတည်းပဲအဲ့ဒီအပေါင်းနဲ့နောက်ဆုံးနောက်ဆုံးနောက်ဆုံးပြီးတော့တခါတည်းဆုတ်လာရှင်ခေါင်းမိုင်းရောက်လာတော့မှအားနဲ့အစိမ်နဲ့အဟုန်နဲ့ဆိုပြီးတော့အဲ့ဒီဘက်က ခေါင်းတိုးပြီးတော့မှခြေနှစ်ဖက်လက်နှစ်ဖက်ရှိသမျှအင်အားနဲ့ကုတ်ကထွက်လာလိုက်တာ သူခန္ဓာကိုရှိတဲ့အမွေးအမြင်တွေဟာအာလုံးသူဝင်ရအပေါင်းမှာကန့်ညီတွေ့တာလို့စာကားတော့ထုံတုံးကြီးလိုပဲတဲ့ပြောင်ချောချောကြီးမြေခွေးပြင်မဲ့ရောက်လာအလန့်တကြားနဲ့ထိုးပြီးတော့အဲ့ဒီလိုတပြေးပြေးတူတူတူတူထွက်ပြီးတော့ဒီကိုလွတ်လွတ်သွားတဲ့အခါ၃၄၅လမ်းလောက်အဟုန်နဲ့ပြေးပြီးတော့မှဟာဒီပုန်ဒိတ်ရှင်သေးကောင်းကြီးကိုတဲ့ အေးဆက်လင်းကလားလောက်ပြေးပြီးတော့မှရှင်ကုရှင်သေးကောင်းကြီးကိုလှမ်းကြည့်အဲ့ဒီကြည့်ပြီးတော့မှခေါင်းတငင်းငင်းနဲ့ဣဒံဒုက္ခနမာတရာကတံပိတရာကတံဣဒံဒုက္ခရှင်ဝါကောင်းနဲ့မှအမောင်ကျပိတ်မိနေတဲ့သေလောက်အောင်သောရှင်ရဲ့ကိုနမာတရာကတံအမေကပြုလုပ်ပေးတာမဟုတ်ပါနပိတရာကတံအဖေကပြုလုပ်ပေးတာမဟုတ်ပါ လောဘနိတယလောဘဟိတုလောဘကာရဏဣဒံမေရှာဒုက္ခဇာဟာရတိပောတမေနှစ်သက်တွတတဏသမှုရိယဒုက္ခသမှုရိယလောဘကြောင့်ငါသည်သေမတာသောဒုက္ခဝေဒနာတွေ့ခဲ့လေပြီခေါင်းတဆဆငြိမ့်ပြီးတော့နာပုဏ္ဏနာသပုဏ္ဏနာသပိအပုဏ္ဏပုဏ္ဏဟာတိဘုံနေဘဝခာမိ တထာဟိတေဟတိပုန်တိတဲ့ဟောမြေခွေးကပါလဲခေါင်းတဆဆညိပ်ပြီးတော့ငါသေလောက်အောင်ဒုက္ခရောက်ခဲ့ဒီရှင်ဝါကောင်းတဲ့ကိုတိုးမိလို့အစာကိုတတ်မဲ့လို့အစာကိုတွေ့တာလို့အစာကိုခုံမင်းလို့တတ်မဲ့တွေ့တာခုံမင်းနဲ့လောဘသမှုတွေကအကြောင်းသစ္စာကိုမေ့ပြီးပြီးတော့ပိတ်လောင်းကအသက်ရှူကြသေမတတ်ဆိုတဲ့ဒုက္ခသစ္စာငါဖြစ်ခဲ့ရတယ်။ ဒါဘုန်းကြီးတို့ကတော့လူနဲ့ပဲနေအပိသမုဒိယဒုက္ခဆိုတဲ့စကားတွေကိုပြောတာပေါ့ညီခွေးကတော့အဲ့ဒါဆင်းရဲရောက်ခဲ့ရတယ်တာမမှုဆိုတဲ့အတွက်ဒါကြောင့်ဆင်းရဲရောက်ခဲ့ရတယ်တော်ပြီအခုချိန်ကစပြီးတော့ဒီရှင်ဝါငေါတို့ကိုအခုလည်းမဝင်ဘူးနောင်လည်းမဝင်ဘူးဘယ်တော့မှမဝင်ဘူးဆိုပြီးတော့ကတခါတည်းသွားလိုက်တာတဲ့နောက်ပြန်ပြီးတော့ရှင်ကောင်းပြန်မကြည့်တော့ ဇက်လန်းကတော့ဒါပါပဲပြိတ္တာအေးအဲ့ဒါဆိုပြီးတော့ဘုရားက စတ္တာရိသစ္စာနိပကသေတိဒုက္ခသစ္စာပိုင်းခြားသိအောင်လို့သမုဒယသစ္စာပဲនិရောဓသစ္စာမျက်မှောက်ပြုမက္ကသစ္စာပွားများသစ္စာဘာနာပါဒုက္ခသမုဒယនិရောဓမက္ခဆိုတာကခေါင်းစည်းမာတိကနာမည်ကလေးများပဲဒါအလုတ်သေးမဟုတ်သေးဘူး အလုတ်ဘေးကဒုက္ခသစ္ဆံပရိဇာနံတော်ဒုစတုဘခအလကသစ္စာမကနာပရိပိုင်ပိုင်ခြားခြားဇာနန္တသိအောင်လုပ်ပါအဲ့တော့ဒုက္ခသစ္စာပရိဇာနံတော်ဆိုတာဆင်းရဲတာသိအောင်လုပ်ဘာနဲ့လဲအဲ့ဒါအလုတ်ဘေးတရားပဲဒါပြင်ဆင်းရဲဘယ်ခါလား ခန္ဓာကလာတော်သေးရဲ့ရှင်ရဲ့ဘယ်ကလာဖြူးစရာတော်ကြီးကလာလို့မြန်မပြောလို့ရှင်ရဲ့ဘယ်ကလာရှင်ရတာသိအောင်လို့ဆိုတော့ဟောဒီခန္ဓာရဲ့သွားရထိုင်လျောက်လက်က ပြောင်းကောင်းကောင်းမ၍နေကြလေသွားရင်လဲမရရင်လဲထိုင်ရင်လဲအိမ်ရင်လဲဒါပင်မဣရိယာပုတ်ကြီးလေးခုပြောတာဒီပင်စာရသောက်တာသပင်တို့ကောင်းမြည်ကျွမျက်နှာသိဝတ်စားလဲကြီးခြင်းပဲဆွမ်းတာတွေလဲ မှတ်ရမှာပဲဒီခန္ဓာကဖြစ်တာမှန်သမျှမှဓမ္မသူခန္ဓာရဲ့သဘောကိုပိုင်မဲ့ခြားခြားသိမှာပေါ့မှန်ရလားလူတယောက်ရဲ့တဲ့ဟုတ်လားကောင်းသလားမကောင်းဘူးလားစုံစမ်းတဲ့အခါသွားသွားလားလားသာသာတန်တော့ဒီလူကိုမျက်ချင်မပြတ်ကြည့်ရဘယ်သွားတယ်လဲဘယ်ဝင်တယ်လဲဘယ်သူနဲ့တွေ့တယ်လဲဘာလုပ်တယ်လဲအခုလဲဒုက္ခနာဘယ်သွားတယ်လဲဘယ်အိတ်တယ်လဲဘယ်ထိုင်တယ်လဲဘာလုပ်တယ်လဲအကုန်လုံးကြည့်ရဒါမှသူ့ရဲ့သဘောမှသိရတာ လူအကြောင်းပေါင်းကြီးမှသိတယ်လို့ခန္ဓာအကြောင်းလည်းပဲတတိနဲ့ပေါင်းကြီးမှသိတယ်တို့ယောဂီတွေအခုပြီးခဲ့တဲ့ရဲ့အတွင်းမှာခန္ဓာကိုတတိနဲ့ပေါင်းကြည့်တယ်ဖောင်းတာပိန်တာကြွာတာလနာချတာကွေးတာဆန္ဒစားတာတောက်ထဝါတာမျိုးတာရေခြင်းဟဲစွန်းနာဘယ်ဟာကို ပြည့်ပြည့်မှတ်လိုက်ရေကနဲ့ပေါ်ရေကနဲ့ပြဘယ်လိုပါလဲအေး တမနစ်အဖောင်းလေးတစ်ခုနဲ့နေလို့ရမလားတပိန်နဲ့နေလို့ရဘူးတမနစ်မှာအဖောင်း15ပေါင်းအပိန်15ပိန်အဲ့ဒါမြဲလို့လားမမြဲလို့အဲအဲ့ဒါကြောင့်အချိန်ကြီးအခါကကြီးမှသိတာမူရှင်ကြောင့်ကနေမူလာတာဟလားအလဲတာအထက်တန်းနေကြည့်ပါလားဟဲ့ဆူသန်းဟဲ့တွက်သန်းဟဲ့ရေးသန်းဟဲ့ဖတ်သန်းဟဲ့ အဲ့ဒါလို့လှုပ်ပြီးတော့ဆရာဆရာမကခိုင်းမှတပည့်တွေကရေဖတ်တွက်ချက်တော့ဟုတ်တယ်မလားဘာသုံးလုံးကြည်သွားတယ်တို့ယောဂီတွေကလေးလုံးကြည်တယ်အရေးအဖအတအတွက်ပညာအမြဲပဲတို့လေလားအခုခေတ်လူတွေကမဟုတ်ဘူးအခုမြင်တယ်အခုကြိုက်တယ်အခုလိုက်သွားတယ်အခုဘိုက်တစ်လုံးနဲ့ပြန်ရောက်တယ်အာလေးလုံးကြည်အာဘယ်နှလုံးကြည်လေးလုံးကြည်လား အေးအဲ့ဒါသတိထားဒါကြောင့်ရေစံဖတ်သမသံတွက်သားဆိုမှအဲ့ဒါတွေတွက်တာဒါကြောင့်ဆရာသမားနဲ့ဘယ်လိုမှတ်လဲဘယ်လိုနေလဲမှတ်တော့ဘယ်လိုခံစားရလဲဘာတွေဖြစ်တယ်ဘာတွေတွေ့လဲဒါတွေမေးရတာအဲ့တော့တရားစစ်တာနဲ့မစစ်တာဘယ်ဟာကောင်းစစ်တာကောင်းပါလေပြောတော့တခြားနဲ့တလွဲယူကိုဖြစ်တာကိုပြောရလားစစ်တယ်ဆိုတာကဟမ်ထောင်ကြအောင်စစ်တာလားအမှန်ရအောင် စစ်တာမစစ်ဘဲနေတော့ကိုအမကြီးရဲ့15ရက်လုံးသွားရောဗျာအဖတ်ဆင်မရတော့ဘူးမှန်ရလားစစ်လိုက်တော့2ရက်နဲ့ဒီအာနောက်ကြံတဲ့ရက်တွေကိုအမှန်ကြီးပဲရောက်သွားပြီမှန်ရလားအေးအဲ့ဒါကိုတချို့ကတရားစစ်တာကိုကြောက်လို့တယ်တရားစစ်တာကြောက်ရင်အမှန်ရမှန်ကြောက်လို့ဖြစ်မသွားဘူးလားဘုန်းကြီးကမစစ်အတောင်ရှင်မရတပည့်တို့တရားမစစ်တာကြပြီအဲ့ဒါစစ်ပြပါအောင်ဖေဘယ်လိုများနေတော့ဘာညာကိုကိုဟာကိုရှောက်ရမှာ အခုတော့တရားစစ်တာရှောင်းနေဟဲ့ဘုန်းကြီးကငေါက်တယ်တော့ညီပါငါမြင့်အေးဘုန်းကြီးရှေ့တော့သွားရင်သေးပါမလားအောင်မရပါနဲ့အေးတခါလေမေးလိုက်တာလေအပြန်များအလန်လာဟိုလိုဒီလိုဓမ္မအမှန်ရမှာမို့ဒီတိုင်းလေးခေါ်ခေါ်ခေါ်စစ်သွားရင်ဘာလုပ်မှာလဲဟုတ်ပလားကိုင်းတော်ပြီဒါကြောင့်ဒုက္ခသစ္စာပရိသနာတော့ရှင်ရဲတာသိအောင်လုပ်ဆိုတာရှင်ရဲဘယ်ကလားခန္ဓာပေါ်သမျှဖြစ်သမျှရှုမှဓမ္မသိမှာမို့ မှန်ရလားသမုရိယသစ္ဆံပါသဟံတောသံဒုက္ခနှင့်ရှင်တွဲ၍မခွဲမကွာဥဖြစ်ခြင်းဤအရာအကြောင်းသစ္စာမကနာပါသဟန္တပယ်လိုက်ပါသမုရိယသစ္စာပဇာဟံတောဆိုတာရှင်ရဲ့ကြောင်းမှန်တဲ့တဏှာကိုပယ်ဒီခန္ဓာကြီးပယ်ပြရမှာသတ်ပြရမှာမဟုတ်တဏှာကိုသတ်ရမှာဘာကိုသတ်ရမှာလဲအေးအဲ့ဒါပဲဗျာ ဒါကြောင့်နဲ့ချင်းဆိုတဲ့သဘောတရားလေးသွားရင်လာရင်စားရင်တောင်းရင်ထိုင်ရင်ထားရင်ပြောင်းရင်ရွှေ့ရင်အဲ့ဒါလေးကိုဘုန်းကြီးတို့ကဓမ္မလမ်းကြောင်းပေါ်ရောက်သွားခြင်းနဲ့သွားခြင်းနဲ့ရက်ခြင်းနဲ့ပြင်းခြင်းနဲ့လို့ရှုမှတ်ရတာအဲ့တော့ရှုမှတ်တော့ဒီခန္ဓာကြီးရဲ့တကယ်ပေါ်မှုပြောင်းမှုဖြစ်မှုပြတ်မှုမြင်လာတော့ကခန္ဓာကမြဲတာဟလားချမ်းသာတာအစိုးရတာဘာရှိတော့ ကိုဖြစ်ချင်တယ်လို့ဖြစ်ချင်တာလားကိုဖြစ်ချင်တယ်လို့ဖြစ်တာလားသူဖြစ်ချင်တယ်လို့ဖြစ်နေတာလားအာပူရင်ပူနာရင်နာအိုက်ချင်ဟုတ်လားအေးသူဖြစ်ချင်တာကိုကအလိုက်နဲ့အလိုက်တင်နေလိုက်မှတယ်အဲ့တော့ဒါတွေကိုအကျဉ်းများစွာ တွေ့ရတော့ယောဂီကဟာခန္ဓာနာတိကနာသမဒုက္ခခန္ဓာနဲ့တူတဲ့ဆင်းရဲမရှိဘူးလောကမှာအဆင်းရဲဆုံးဟာခန္ဓာ ဒီကနာရှိလို့ဝေးရစားရသွားရလှုပ်ရရှားရကိုင်းရဖွေးရဟာမြားလိုက်တဲ့ဒုက္ခတွေမှန်ရလားလူတစ်ခုပူမှုရဲ့တဲ့ဆကလေးဟာတနေ့လည်းမပြီးတလားလည်းမပြီးတနေ့လည်းမပြီးတဘဝလည်းမပြီးဘူးဘလောက်ပြင်းစရာကောင်းလဲဒါကြောင့်အရိယာနွယ်ဝင်သူတော်ချင်းတို့ကြတော့ အေးအဲ့ဒီတော့ဒုက္ခသစ္စာဆိုတဲ့အကျိုးသမုဒယသစ္စာ လိုခြင်းလို့ဖြစ်တာဒုက္ခသစ္စာအကျိုးဟာဘာကြောင့်ဖြစ်တယ်အဲ့ဒါအကြောင်းပဲအကြောင်းကြောင့်အကျိုးဖြစ်တာသမုဒယသစ္စာကအကြောင်းသစ္စာဒုက္ခသစ္စာကအကျိုးသစ္စာအကြောင်းနဲ့အကျိုးရှုရမှန်ကဒီဒုက္ခနဲ့သမုဒယသိအောင်လုပ်ပါလား ဆင်းရဲတာမြင်ရင်ပိဋကမိခဲ့ပူမှန်းသိရင်လက်ဆောင်ပေးမယ်ယူမလားအဲ့ဒါတကယ်ခန္ဓာဆင်းရဲတာမြင်လူလူဖြစ်တော့လူချမ်းသာနာပြနာချမ်းသာပြမပြမချမ်းသာလူချင်းမဟုတ်မလားမလို့ချင်းတော့ဘူးဆင်းရဲတာအမှန်သိရင်မလို့ချင်းတော့ဘူးမိခဲ့ပူမှန်းသိဘယ်သူယူမလဲအဲ့ဒါလိုပဲ ဒါကြောင့်နေရောဓသစ္စာသစ္စိကရွန်တော်နေမရှိဘူးရောဓခန္ဓာဖြစ်ခြင်းသစ္စာမင်္ဂနာသစ္စိမျက်မှောက်ကရွန်တပြုလိုက်ပါနေရောဓသစ္စာသစ္စိကရွန်တော်တဲ့ဟောလားအဲ့ဒီမှာဗာလဲရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုအာယုံပြုဗါရတော့ရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုအာယုံပြုဒါဖြင့်ခန္ဓာရှိတော့ရှင်ရဲတယ် အရင်ပြောပြောခန္ဓာမရှိရင်မရှင်းရတော့ဘူးပေါ့ခန္ဓာရှိလို့ရှင်းရရင်ခန္ဓာမရှိရင်ဒါဖြင့်နိဗ္ဗာန်ရဲ့ခုံတတ္တိကိုပြောစမ်းပါလို့မေးခန္ဓာရဲ့အပြစ်မရအောင်ရှုခန္ဓာရဲ့အပြစ်တစ်ခုသည်နိဗ္ဗာန်ရဲ့ဂုံတစ်ခုခန္ဓာရဲ့အပြစ်နှစ်ခုသည်နိဗ္ဗာန်ရဲ့ဂုံနှစ်ခုခန္ဓာရဲ့အပြစ်၅ခုသည်အဲ့ဒါပဲ ဒါကြောင့်ဒီခန္ဓာကြီးသွားသွားလာလာစားစားတောက်တော့ဝါဝါမြင်မျိုးတတိနဲ့ကြည်လိုက်တော့ခိုင်းမြဲတာရှမ်းလာတာအဆိုးရတာဘာရှိတော့ဘာမှရှိဘူးဗျအေးဒါကြောင့်နိဗ္ဗာန်ရဲ့ဂုံတတိတိခြင်းရဲ့ခန္ဓာရဲ့အပြစ်ကိုရှာပါခန္ဓာအပြစ်ရှာတော့မချစ်ပြင်းပြင်းမကျင်လို့တမိန်စိန်ငါတဲ့အနေမျိုးနဲ့မဟုတ်ဘူးရိုးရိုးတန်တန်လေးသူ့ဖြစ်စဉ်ကလေးကိုတတိနဲ့ကတ်ကြည့်ရတယ် မှန်ရလားလူအကြောင်းပေါင်းကြည့်တော့သိတယ်ဒီခန္ဓာလဲပေါင်းကြည့်တဲ့အခါကျတော့ဟောသူ့ရဲ့အနိစ္စမမြဲတဲ့သဘောတွေဒုက္ခရှင်ရဲ့တဲ့သဘောတွေအနတ္တအစိုးမရတဲ့သဘောတွေတောလေးတယ်ဆိုတာရှိသေးတယ်ခန္ဓာရဲ့ကံလားတောတန်လားတောအာဘာဓတောတဲ့ဟောဒါကြောင့်ဒီခန္ဓာအနာဒီသို့လောင်ထားတဲ့ဂိုးထောင်ကြီးနဲ့တူတယ်ဘာနဲ့တူလဲ ဒါကြောင့်ရှစ်လာတဲ့ယောဂမှန်ရင် ခန္ဓာတဲကလားအပြင်ဘက်ကလားခန္ဓာဘက်ကဒါကြီးပိဋ္ဌသမုဋ္ဌာနာ အာဘာရာတိကြီးရောက်မြတ်သောယောဂ32ပါးသေမသမုဋ္ဌာနာ အာဘာဒာသလိတ်ကြောင့်ဖြစ်သောယောဂ32ပါးဝါတသမုဋ္ဌာနာ အာဘာဒာ၄ကြောင့်ဖြစ်သောယောဂ32ပါး32ပါး3လीအဲ့ဒါကိုဘာခေါ်လဲယောဂ ဟုတ်ပြီလား96ပါးကိုဘာခေါ်လဲရောဂောရောဂောတိယဟုတ်တတေဘိကဝေရူပါဏမေတံအဋ္ဌိဝဇနာရောဂောရောဂတိဘိကဝေจิตသားတို့ရောဂောရောဂတိယောဂယောဂရဲ့လုံးစတိပြောဆိုတဲ့ဧတံတို့ယောဂဟုသော အမိသည်ရူပနာယုတ်တရားတို့၏အဋ္ဌိဝဇနာအမိပဲတဲ့ဗျာ ယောဂဆိုတာရှုပ်တရားရဲ့အမိပါပဲဒါကြောင့်သီကြီးဆိုတာယုတ်တရားတလိတ်ဆိုတာပြီးတော့လေဆိုတာကိုင်းကြည့်တာအဲ့ဒီဟာတွေစုထားတာကိုခန္ဓာလို့ခေါ်တာပဲဒါကြောင့်ဒီခန္ဓာကြီးကိုဘာသာလာလာသဘာဝသောဝါဝမြမြကျွလိုက်တော့ချမ်းအခိုင်မြဲတာချမ်းသာတာအစိုးရတာဘာရှိတော့ ရောဂတောအန္လတောသန္လတော အာဘာရတောဒီခန္ဓာကြီးအနာယောဂအမျိုးမျိုးတွေသို့လောင်ထတဲ့ကိုယ်တော်ကြီးဒါကြောင့်မိုးကြရွှေကိုပြင်မဲ့ကလာတဲ့ယောဂသိမ့်နေတယ်ခန္ဓာတွင်းကဖြစ်တဲ့ယောဂပဲများသည်အဲ့တော့ခန္ဓာရဲ့အပြစ်တစ်ခုသည်နိဗ္ဗာန်ရဲ့ဂုဏ်တစ်ခုခန္ဓာရဲ့အပြစ်၅ခုသည် န္ဓာရဲ့အပြစ်မြင်လေလေနိဗ္ဗာန်ရဲ့ဂုံမြင်လေလေရှင်းမလားဒါကြောင့်ဒီခန္ဓာရှိလို့ပင်မဆင်းရရင်ဒီခန္ဓာမရှိရင် မပင်မမဆင်းရတော့ဘူးလို့အရှိကိုထောက်ပြီးတော့မရှိတာကိုအနုမနာနည်းနဲ့လှမ်းသေးတာကိုနိဗ္ဗာန်အာယုံပြုလို့ပြောတာအဲ့ဒီနိဗ္ဗာန်အာယုံပြုဖို့ရမက္ကသစ္ဆံဘာဝယံတော့ မေဃသစ္စာမဂ္ဂင်၈ပါးကိုဘာဝယန္တပွားများလိုက်ပါမဂ္ဂင်၈ပါးပွားများလိုက်ပါတဲ့ဗျဟောအဲ့တော့မဂ္ဂင်က အရေးတွဲအပြင်၈ပါးအမျိုးအစားအပြင်၃မျိုးသီလမဂ္ဂင်မျိုးသမာဓိမဂ္ဂင်မျိုးပညာမဂ္ဂင်မျိုးအမျိုးဘယ်နှခုဘာတွေပါလဲ ဟုတ်ပြီသီလမကင်မျိုးကသမ္မာဝါစာသမ္မာကမ္မန္တသမ္မာအာជីဝ၃ပါးသီလမကင်ကသမ္မာဝါယာမသမ္မာသတိသမ္မာသမာဓိအဲ့ဒါသမာဓိမကင်၃ပါးသမာဓိမကင်ကသမ္မာဒိဋ္ဌိသင်္ကပ္ပသမ္မာသင်္ကပ္ပအဲ့ဒီနှစ်ပါးကပညာမကင်မျိုးဘာမျိုး၃၃နှစ်ပေါင်းလိုက်တော့အဲ၈ပါးဗျာ အဲ့ဒီမက္ခသစ္စာဆိုမက္ခဆိုတာလမ်းကိုပြောတယ်မက္ခဆိုတာဘယ်သွားတဲ့လမ်းနိဗ္ဗာန်သွားတဲ့လမ်းဒါကြောင့်နိဗ္ဗာန်ကိုရောက်ချင်အဲ့ဒီမက္ခင်လမ်းကသွားပဲဟုတ်ပလားအေးအဲ့ဒါပဲမက္ခမသတ်၍ခသွားတာဒါကြောင့်တို့ကနှစ်ဖက်သွားတာနဲ့တူတယ်လို့မနေ့ကပြောခဲ့ပြီ သီလမဲ့ခင်တစ်ဖက်သွားတစ်ဖက်ကဒေါသကိုတတ်ပြီးတစ်ဖက်ကနိဗ္ဗာန်ကိုပို့တယ်သမာဓိမဲ့ခင်တစ်ဖက်က လောဘကိုတတ်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုပို့တယ်ပညာမဲ့ခင်တစ်ဖက်ကမောဟကိုတတ်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုပို့တယ်ဟုတ်ပြီလားအဲ့တော့ဒုဗိဒခရီးတစ်ခုမသွားမဖြစ်ဘူးသွားကိုသွားရမယ်ဆိုရင်ကောင်းသော ခရီးသွားလို့သလားမကောင်းသောခရီးသွားလို့သလား အေးမကောင်းသောခရီးဆိုတာလောဘရဲ့ဒေါသရဲ့မောဟရဲ့ပေါင်းမြတ်တွေထုအေးကျင်းကြိုက်ခလုတ်ကသင်းနေနဲ့အာလောဘအာဒေါသအာမောဟမက်ကင်လာငါဖြူဖြောက်နေသည်မှန်ရလားအေးအဲ့ဒါကြောင့်ဒုသွားရမှာကအလောဘလောဘမရှိဘူးအာဒေါသဒေါသမရှိရောအာမောဟမောဟမဖြစ်အောင်မက်ကင်လန်းကခွာရမယ်ဘယ်လန်းကမက်ကင်လန်း အေးအဲ့ဒါပဲလောဘဒေါသမောဟတွေကပြောပြီးပြီလောဘများပြလူသားတို့မှငတ်မိုးခြင်းပေမိပေတပြသေးလင်းငရဲ့အသေးလင်းလောဘဖြစ်အပြိတ္တာကြောက်စရာလောဘပဲနှုတ်ပါထိုလောဘတမာဓိကနိုင်ပြီတာပြောခဲ့ပြီမှန်ရလားအေးဒေါသများပြလူသားတို့မှလက်နဲ့ဆမ်းပေရေပေတပြား သေလင်ငရဲ့ဖြစ်မြင်မှန်စွာ ကြောက်เสียဒေါသပဲနှုတ်ပါ ထိုဒေါသသီလနိုင်ပေတာဒေါသကိုဘာကနိုင်မောဟများပြလူသားတို့မှာယောဂဆံမေလေးပေတပြားတရိษံပသေကဖြစ်မှာကြောက်เสียမောဟပဲနှုတ်ပါထိုမောဟပညာကနိုင်ပေတာပညာကဘာကိုနိုင်လဲအဲ့ဒါပဲ အာကုသိုလ်ဘက်ကလောဘဒေါသမောဟပုံမူကြီး၃ရောက်ကုသိုလ်ဘက်ကအာလောဘအာရောသအာမောဟသို့မဟုတ်သီလသမာဓိပညာပုံမူကြီး၃ရောက်မှန်ရလားကိလေသာဘက်ကတသာ1500ကိလေသာဘက်ကဟောဟောဒီဘက်ကပရိသရေတဲ့မကင်ဘက်ကတသာ39ရာဘလောက်အရေးအတွက်ချင်းကြည့်ရင်တော့ ကုသိုလ်ဘက်ကရှုံးလိုက်မယ်လို့ထင်တယ်ဒါပေမဲ့သူကင်တဲ့လက်ကဘောဓိပက္ခိယလက်နဲ့ဘာလက်နဲ့ဘောဓိပက္ခိယဘာနှပါ38ပါးခလုံးရှိတစ်ချက်ညှိလိုက်38တောင်ထွက်တော့1500ကိလေသာဒီ38စားလိုက်စမ်းရလဘလောက်အဲ့ရရောက်မှကာဂူရီတာနဲ့တွဲပြီးတော့တယ်လီဖုန်းနဲ့ဆက်ပြောပါမယ်ဟုတ်လား အဲ့ဒါပဲမပြင်းမရှိနဲ့လားတတ္တိရှိရှိနဲ့လားဟုတ်လားအေးအဲ့ဒီကြိုးစားဗျာဒါသစ္စာလေးပါအဲ့ဒီသစ္စာလေးပါ ဟောလိုက်တဲ့အခါကြတော့မှခொနကယဟန်900တို့သည်ယဟနာဖြစ်တော်မူကြသည် လူထွက်လို့တဲ့စိတ်ကြံရှိရေရဝန်ကြောင်းအစွန်ဖြားကယဟန်900ဘာဖြစ်သွားကေစီသောတာပနာကေစီတဂရဂာမိနောကေစီနာဂာမိနော အဲ့ဒီတော့ခုနအများကြီးရှုထားတဲ့အချို့ယဟန်တော်တွေတဲ့ကသောတာပန်ဖြစ်ကြသည်အချို့သဂရာကံဖြစ်ကြသည်အချို့အနာကံဖြစ်ကြသည်ကြိုက်ကြည်လားညာကြီးတကောင်ညမောင်မောင်မှာမြတ်စွာဘုရားတရားပွဲယဟန်နာ900ဖြစ်တယ်သောတာပန်သဂရာကအနာကံနေလဲမြောက်များစွာဖြစ်တယ်မှန်ရလားဇတ်တော်ပေါင်းလိုက်တော့ကာရိုက်တာကတယောက်တည်းမိခွေးတကောင် ဇက်ပေါင်းလိုက်တော့ကာရိုက်တာဆိုတာဇက်ဆောင်တယုတ်ဆောင်တယောက်တည်းပဲအဲ့ဒါအာမေဝအဟောသိနဲ့ထုံမိခွေးကတခြားမဟုတ်ငါဖရားပဲတဲ့ဗျာ။ဂိုင်းဒီတော့မနေ့ကသင်မင်းကိုအနိုင်ယူမဲ့ဇာလန်းလို့ပြီးပြီဇာလန်းကတော့ဒါပေမဲ့အဲ့ဒါကိုခွန်ကြီးတို့အနှစ်30ကျော်သင်ခဲ့တဲ့ ပရိယတ္တိအနှစ်30ကျော်ဟောပေါ်ညွှန်ပြအထုခဲ့တဲ့ပฏิပတ်တိအဲ့ဒီနှစ်ခုနဲ့အဖြေညှိပြီးတော့ဥပမာဥမယလေးတွေတွင်းပြီးတော့နည်းနည်းချက်ပြီးစဉ်းစားမယ်တနည်းကပြောပြောရင်ခံစားကြည့်ကြမယ်ပေါ့မှန်ရလားခိုင်ဒါဖြင့်ဆိုရှင်သေးဆိုတာရှင်သေးဆိုတာသုံးဘုံရွာသုံးဘုံရွာပမတုလာပါပမတုလာပါဟောရှင်သေးကဘာနဲ့တူလဲ ဘုံ၃ပါးနဲ့တူသည်ဘာနဲ့တူဘာတွေပါလဲကာမဘုံရူပဘုံအရူပဘုံအမျိုးအစားသုံးပါးပေမဲ့အရေအတွက်ကတာတိဝါအရေအတွက်ကဟုတ်ပါလေကိုလည်းညှိုးထိုးတာပြန်မှားနေသလားလို့ပြန်ကြည့်ရတယ်တာတိဝါဘယ်လောက်လဲကာမက ဟောဗျာပခိုးမြတို့တချစ်မကြဘူးဘူးလားဟမ်ကိုသောနာဆံရောက်သွားသူ့ဖေကြီးကအကောင့်ညာနေဆိုပြီးပခိုးမြရိုက်ထုတ်လိုက်တာမဟုတ်လားရိုက်ထုတ်လိုက်တော့နောက်ကြပခိုးမြဘာဖြစ်နေတော့ဘယောကရင်ဘယင်ကကောက်လိုက်တော့ဘယောကရင်ဖြစ်နေတော့ကိုသောနာလိုက်ချတော့တွေ့တယ်မဟုတ်လားအဲ့တော့တွေ့တော့လေဟာဘယ်လိုတော့ပခိုးမြဟမ် ငါမရှိလို့နေကဘာလို့ထွက်ပြီးဒီလောက်တော့အောင်မလီတော်ထိုးလို့တထေသားကပြစ်ပေးမယ်ဘယောကရင်တော့ဖြစ်ပါသေးတယ်ကိုသောနာရဲ့အဲ့တော့ကိုသောနာကဘာပြောတာကာမဆက်တဘုံမှာဟဲ့ရာခပွားပုံ1500ရဲ့နဲ့ဟဲ့ယောက်ျားတွေအပိုရှာလို့ဟေးမေသူမနာရဲ့နင်လိုဟာ ရှာဟုတ်လားနီလဝါရှာရှာရှာရှာရှာရှာပေါ့ဗျာအဲ့ဒီမှာကာမဘယ်နှဘုံတော့7ဘုံရူပက16ဘုံအရူပကအေးအရေးတွင်အပြင်32ဘုံအုပ်စုအပြင်ကာမအုပ်စုရူပအုပ်စုအရူပအုပ်စုဒါကြောင့်ရှင်သေးဆိုတာရှင်သေးဆိုတာ၃ဘုံရွာ၃ ပမာတုလပါအဲပြီးတော့ဗါတဲ့ယောဂီဟမ်ဟောဟောမြေခွေးမြေခွေးသုံးမြေခွေးဆိုသည်မြတ်ယောဂီနိမီယူစရာအေးခုနကရှင်တွေကဘုံသုံးပါးနဲ့တူတယ်တဲ့ အဲ့ဒီဘုံသုံးပါးမှာရှင်နေရဲ့ဗိုက်ထဲမှာဥတွေအသေးတွေသွေးတွေအသားတွေရှိလို့မြေခွေးကတတ်မဲ့တယ်လို့ဒို့သူငါဆိုတဲ့မြေခွေးတွေက30ပုံတွင်းမှာအဲ့ဓာတွေနဲ့နှစ်သက်တွဲတာ ခုံမင်ပြီးတော့နေကြတာထွက်ချိန်တိုင်းလို့လည်းမထွက်ဘူးငါသားနဲ့ငါသမီးနဲ့ငါမိလေးကငယ်သေးတယ်ဟောပရိကိုချမိကိုမသည်မိုက်စွာ အမေကြီးအဖိုးကြီးဘေတကော မသာဓုမသာဓုမသာဓုဟမ်အရွယ်ကြီးလို့များဟလားပတိနဲ့တရားနဲ့နေသလားဆိုတော့ဘာကိုမတယ်မိကိုမတယ်အဲ့ဒီဖိုးကြီးဖွားကြီးမိုက်သလားလိမ်ပါသလားတိုးတိုးပြောရှေ့ကလူကြီးတွေကသူတို့စောင်းပြောတယ်ထင်းတယ်လေတကယ်တော့တဲ့တဲ့ပြောတာအဲ့ဒါကိုသူတို့ကစောင်းတယ်ပြောနေတယ်ဟုတ်လား အေးအဲ့တော့တို့ယောဂီတွေကလည်းပြန်ပြောစောင်းနေချိတ်တယ်ဆိုတာပဲလိုဟာမြခေါ်ပါသလဲလို့အေးအဲ့ဒါပဲဒါကြောင့်မြေခွေဆိုသည်ညာယောဂီနိမိယူတရားအေးရှင်းနေဆိုတဲ့သုံးပုံအတွင်းမှာမြေခွေနဲ့တူတဲ့တို့ယောဂီတွေက ဇနီးမယားသမိသားနဲ့စီပွားဥဒရဏရှင်ဝင်ဆိုင်စပါဥစ္စာသမြင်လျာကိုင်းညွရှင်မြင်ကျွဲနွားဒါရီငါငါဥစ္စာငါဟာငါသားငါသမီးငါဇနီးငါမယားငါဥစ္စာငါလင်ငါတိုင်ငါငါမြင်ငါကျွင်ငါအိုးငါအိမ်မြေခွေးကဗိုက်ထဲရောက်သွားတော့ဥတွေအသည်တွေအသွေးတွေအသားတွေနဲ့ပြောပါရှင်ပြအာရကျင်နနေသလိုတို့သူငါဆိုတဲ့တတ္တဝါတွေဟာသုံးပုံဆိုတဲ့ရှင်သေးဝမ်းနဲ့မှ ဇနီးမယားသမီးသားစီးပွားဥစ္စာနဲ့ပျော်ပါပြီးတော့နေကြသည်ဟုတ်ရဲ့လားမြေခွေဆိုသည်ညာယောဂီနိမိယုတရားဥအသက်ဆုံးမာအာယုတူကုန်မှတ်ကြပါချင်းပိုင်နဲ့ရောက်သွားတဲ့မြေခွေးဟာ ဦးတွေအသက်တွေနှလုံးကြောက်ကအသွေးသားတွေနဲ့ပြောမနေဘူးလားဒီအဲ့ဒါပဲဗျာအခုလဲဒုဒကာရမယောဂီတွေဟာရှင်သေးနဲ့တူတဲ့ရွာသုံးရွာထဲမှာရောက်ပြီးတော့အိုးနဲ့အိမ်နဲ့တိုက်နဲ့တာနဲ့ကားနဲ့စိမ့်နဲ့ရွှေနဲ့သားနဲ့သမီးဇနီးနဲ့မယားဒါတွေနဲ့ပြောမနေကြဘူးလားဒါကြောင့်ဥအသက်ဆုံးငါအာယုံငါ တူပုံမှတ်ကြပါအေးအဲ့ဒီလိုရှင်းမိုက်တဲ့မြေကွင်းဝင်သွားသူပဲဒီသွေးဒီသားစားအဲနေကားပူလေကားတိုက်တော့ရှင်ကြီးဟာရှုံပြီးတော့ဝင်ပေါက်ဆိုဝင်ပေါက်ပိတ်ကသာသနာ့ဘာရာဃာစာတိများတော့ရာအေးသာသနာတွင်မှမှဟောလိုက်တာမနဲ့တစ်မျိုးနဲ့တစ်မျိုးညတစ်မျိုး မှန်ရလားအောက်ဒီနားတဲ့ကိုတရားတွေကို အထွေးလိုက် အထွေးလိုက်ပဲမဟုတ်လားအေးအဲ့တော့သာသနာဘဆိုတော့တရားဟောမဲ့ပြောမဲ့လူ မရှိတော့ဘူးဟောမဲ့ပြောမဲ့လူမရှိရင်အသိညာအတွင်းညာနေရှိအောင်မလားမရှိရင်မိမိဒီကာမဂုဏ်ဆိုတာဘုရားပွင့်ပွင့်မပွင့်ပွင့်ရှိနေတာပဲဒီကာမထဲမှာပဲပြောနေတယ်အဲ့တော့တနေ့ကဘယ်တဲ့ကလောက်ဘယ်တဲ့ပြောတဲ့ ကိုဖြစ်ကိုသိရင်လည်းတော်ပါလေအခုတို့လူတွေဘယ်တဲ့ပြောနေရလဲရှိဘုံနဲ့မာစုကဝေကပေါင်းဖော်များနဲ့ပြောခြင်းနဲ့ငရှင်ရိုင်းမင်းသားဘယ်သူတို့ဝင်းဦးဒုက္ခမူလေးနဲ့လေမိဘုံပွဲမှာစုကဝေကပေါင်းဖော်များနဲ့ပြောခြင်းတခါတော့တွတ်တွတ်ခြိုက်တာဒလိမ့်ောက်ခွေးကြတာပဲအေးအဲ့ဒါပဲဒါကြောင့်ဥအသက်ဆုံး ငါအာယုံသူဘုံမကြပါဝမ်းပေါက်ပိတ်ကသာသနာဖတရားကားစသည်များတော်တာဟောမပြောမနှိပေးမလမ်းပြမလူမရှိရင်အေးအမောင်ထဲမှာစမ်းတော်ဝလာဆောင်ခလုံးနဲ့ကတိကျင့်နဲ့ကြိုက်ငုံနဲ့ဆူမှန်ရလားဘေးအန္တရာယ်တွေမများဘူးလား အဲ့ဒါကြောင့်ဒီနေရာမှာခင်ငါးခင်နဲ့တိုင်းတာကြည့်တာဝိမု ക്തി ယုကခေမဲ့ဖို့နိဗ္ဗာန်ကိုအလွယ်တကူနဲ့ရအဲ့ဒါက2900တဲ့နောက်ဇာနာယုကခေမဲ့ဖို့နိဗ္ဗာန်မရတော့ဘူးဇာသမပမြေရှုမိုးပြန်လောက်တာက2900ဟုတ်ပလားပေါင်းလိုက်တော့1000ရှိသွားပြီပြီးတော့သုတယုကခေ ကြားမြင်ဘူးတတလောက်နဲ့သာ ပြီးနေတာနင်900ထက်လိုက်1500သီလရှိုံညာတာဟုတ်လာပြီဟန်လာပြီထက်တန်းစားရောက်နေတာကသီလယူကနင်900ထက်လိုက်2000လူယုံတိုင်းယုံလေးနဲ့ပြီးပြီးထုတ်ပြီးတော့ယူဆတယ်ဒါနယူကခင်နင်900ထက်လိုက်ဟောခင်900ကြီးကုန်သွားပြီသာသနာက 2500ကုန်သွားပြီဒီကိန်းကဘလောက်ကြံသေးအဲ့တော့တစ်ပတ်ပြန်ကြော့လိုက်အခု2500က3000အတွင်းနဲ့900သည်ဝိမု ക്തി ယုကခေပြောအဲ့ဒါဟုတ်လားမက်ဖို့နိဗ္ဗာန်အလောကရနိုင်တဲ့တစ်ပတ်ကြော့ပြန်ရောက်လာအရိယ3000က3500ဒီဇာနာယုကခေတဲ့ဟောမက်ဖို့နိဗ္ဗာန်မရနိုင်တော့ဘူး 3500က4000အတွင်းသည်သူတာယုကခေ4000က4500အတွင်းသီလယုကခေ4500က9000အတွင်းသည်ဇာနာယုကခေသွားပြီအခုဒုပိဋ္ဌ3 1500နဲ့3000အတွင်း2500မိအောင်လိုက်ရမှာဟုတ်ပြီလားသို့သာသနာ့ဘသာသနာ့ဘဟုတ်ပါဘူးဝမ်းပေါက်ပိတ်ကသာသနာ့ဘ သာသနာ့ဖရာကသာတိများတို့တာအဲ့ဒီမှာရှင်သေးကောင်းကြီးတဲ့မြေခွေးကြီးပိတ်လောင်မိသွားတော့အသက်ရှူမရအလင်းရောက်မရမှောင်မဲပင်မနေတော့မှဘာရွာလာအခါမဲမိုးရွာလာတယ်အဲ့ဒီမိုးကဘာလဲဆိုတော့ဆိုဗဂရီမိုးတရားမိုး ရွာပြိုးချိန်ရင်ဒေသနာဟောဟိုပဂရီမိုးနဲ့အခုတရားမိုးအတူတူပါပဲအခုမနေ့တစ်ချိန်နေ့တစ်ချိန်ညတစ်ချိန်ဓမ္မဂရိကတွေထဲလဲနဲ့ဆိုပြီးဟောတာဘာရွာနေတာအေးတရားမိုးရွာနေတာဒါကြောင့်ပဂရီမိုးတရားမိုးရွာပြိုးချိန်ရင်ဒေသနာ ကဲအဲ့ဒီမိုးရွာတော့ရှင်ဒီကောင်ကြီးဗာပြည့်တော့သွားပြီးတော့မြေခွေးဝင်နဲ့အပေါက်အလင်းရောင်ရလာအဲ့ဒါကိုဘာခေါ်ပါလဲမိုးတော့ကျဲဘာခေါ်လဲအေးတရားတွေဟောတော့နာရတော့ဒုဒကာရမတွေအသိဉာဏ်တရားဉာဏ်မျက်စိတွေဘာတွေပွင့်တရားဉာဏ်နာတွေပွင့်လာတယ်မဟုတ်လားအေးအဲ့ဒါကြောင့်ပြဗဂရီမို့ တရားမှုရွာပြိုးချိန်ငိတ်နေသနာမိုးတော့ကျဲနှင့်ဝင်ပေါက်ပွင့်မလင်သာသနာဟောမိုးတော့ကျဲနဲ့အခုသာသနာတော်နဲ့ဒါဝင်ပေါက်ပွင့်သွားတာဒုဒကရမကြီးထွက်ပေါက်ပေါ့မှန်ရလား သာသနာကြုံနှုံးလို့ဖြစ်မဆုအောင်ကျင့်သုံးကြရမယ်ဒီသာသနာနဲ့ကိုလွယ်သွားရင် သေထုနောက်ဘဝဘယ်ရောက်မယ်ပြောနိုင်သလားအဲသေဆိုတာကလည်းပဲနေမြင်ညပြမှန်ရလားအဲ့တော့လက်ရှိအချိန်လက်ရှိအခါသည် အကောင်းဆုံးအချိန်ဘာအချိန်လဲအာနောက်လာကြမှနောက်နေ့ကြမှနောက်ကြမှမရွေးနဲ့နောက်ဆိုတာသေတာတခုပဲကောင်း နောက်ကြမှဆိုတာဘာတော့ဒီဘာမှမကောင်းဘူးမဟုတ်လားဟမ်အပြူကြီးတွေရွေးချဆိုတာအဲ့ဒါပဲမဟုတ်လားရွေးပြီးတော့နောက်ကြနေတာအမလေးဒီကိုတော့တရားဟောတာအပြန်လင်တယောက်တော့ကောက်ခံငင်ကယူမှာပဲလို့မလုပ်ကြပါနဲ့အိုင်တို့ကတော့နမဖို့တရားနာလာတဲ့အပြူကြီးတွေကနမဖို့နမဖို့ဆိုတာ မြမပြည်ကလာတာနာမဘောဆိုတာအေးကိလေသာအာယုကာမဂုဏ်ယွန်ရှားတဲ့မြမပြည်ကလာတဲ့အိုင်တို့ကတော့နာမဖို့ဟုတ်ပလားဟုတ်ဗျာကြောက်လို့လည်းမရ၆လို့လည်းမရပါလားဟမ်ဘာတွေပါလဲနမဖို့မြမပြေကလာတာဟုတ်ပြီလား လာမဲ့လာရင်တော့လည်းသေဓမ္မသက်ဆုံးသားလာလိုက်ကြပါကြီးမဝတ်သက်ပေါ့ရင်မကောင်းဘူးတဲ့ကြီးမဝတ်သက်ပေါ့ရင်ပါပြုတော့အရွယ်လွန်မှရရယောက်ျားကောက်ပြီးတော့ဗိုက်ခွဲမွေးရတတ်တယ်တဲ့အဲ့ဒါဝတ်သက်ပေါက်တယ်လို့ပြောတာကိုင်းရှိသေးဒါကြောင့်သာသနာခင်မိတဲ့အခိုက်မှာလက်ဒီဆရာတော်ဘုရားကြီးကလေ ခွင်ကောင်းတော့ငါမှမယူလိုက်လင်းနင့်နဲ့မိုက်ထားရှိအောင်မလားကွယ်လေတဲ့ဗျာသာသနာလာမင်းသာသာသနာမိုးသောကျင်ပွင့်တဲ့အချိန်မှာဒုဒကာတော်မအတွက်ဒါထွက်ပေါက်ပဲမဟုတ်လားသို့မိုးသောကျင်နဲ့ဝင်ပေါက်ပွင့်မလင်သာသနာအဲသာသနာကြုံတို့လူဖြစ်မဆုံးအောင်ကျင့်သုံးလိုက်ကြဖို့ပဲ အဲ့တော့မြေခွေးကြီးကငါတော့ဟေးထွက်ဖို့ရအပေါက်ရလာပြီဆိုတော့ယာဝဟာတိတိတံပဋိကမိတ်တဝါတခါတဲ့ရှင်ရဲ့ခေါင်းမိုင်းရောက်အောင်ပြီးပြီးတော့အာယူပြီးတော့မှအဲ့ဒီအပေါက်ကတိုးထွက်လာခြေနှစ်ဖက်ရက်နှစ်ဖက်ခေါင်းကမူတဲပြီးတော့ခြေထောက်နဲ့တိုးထွက်လာတယ်မဟုတ်လားအေးအဲ့ဒါပဲဒါကြောင့်အုတ်ခေါင်းဖြင့်ထွက်ရှုမှတ်ချက်ရှုမှတ် မပြတ်တတိတူလေပါဒီဒါကြောင့်ပေါ်တဲ့ယုံနာတိုင်းကိုရှုမှတ်တာထွက်ပေါက်ကိုမြေခွေးအုတ်ခေါင်းတဲတယ်လို့ပါပဲတဲ့ဒါကြောင့်တတိတစ်ချက်ဟာကိုယ့်အတွက်နိဗ္ဗာန်တလှမ်းနီးသွားပြီပေါ့မှန်ရဲ့လားအေးအဲ့ဒါလေးသဘောပေါက်ဗျာဒါကြောင့်အုတ်ခေါင်းဖြင့်ထွက်ရှုမှတ်ချက်တတိလက်နဲ့ဒူပေတာ ခေါင်းနဲ့ဒီတိုင်းထွက်လို့ရပါမလားရှင်နှစ်ဖက်လက်နှစ်ဖက်ကလည်းကုတ်ကပ်ပြီးတော့ဖြဲရအောင်ပါဟုတ်မလားလက်ချီလေးဖက်ခွန်အားတက်မပြတ်ဝီရိယဟောဝရိယအင်္ဂါ၄ပါးဥပ္ပန္နပါပကနာပါဏာယဝါယမောအနုပ္ပန္နပါပကနာနုပ္ပါရာယဝါယမော အနုပါဏနံကုသလနာဥပ္ပါဒယဝါယာမောဥပ္ပါဏနံကုသလနာပိယောဘာဝယဝါယာမောဒါကစာသုံးအရသုံးကဖြစ်ပြီးတဲ့ကိလေသာပယ်အောင်ပယ်နိုင်အောင်ကြိုးစားရမှာနှစ်မဖြစ်သေးတဲ့ကိလေသာ မဖြစ်အောင်တားရမှာမဖြစ်သေးတဲ့ကုသိုလ်သာ ဖြစ်အောင်လုပ်ရမှာဖြစ်ပြီးသားကုသိုလ်သာ တိုးအောင်လုပ်ရမှာအဲ့ဒါသမဗ္ဗရာလေးပါ ဒါခြေနှစ်ဖက်လက်နှစ်ဖက်လေးဘက်တို့ဖြင့်မြေကွဲသည်ရှင့်ပိုက်ထက်ကယုံထွက်လာသလိုဘုန်းကြီးတို့တထွေကလည်းအဲ့ဒါလိုအားထုတ်ရမှာဟုတ်ပလားနောက်တကူပါလဲရိုးကြော်အေးရမစေကုံစေသာအသွေအသက်ကိုမှမမြာရတမ္မပဒံလေးအယိုးရဲ့ အကျော်ရဲ့အရေးရတာကြမစေအသားသူတွေကုံသွားပါစေလို့အဲ့ဒီအင်္ဂါ၄ချက်နဲ့အထုတ်တာရှင်းပိုက်ထဲကမြေခွေးခြေနှစ်ဖက်လက်နှစ်ဖက်တို့ဖြင့်ရထုတ်တာနဲ့ဒူပါတယ်ဟုတ်ပလားပြိဿအဲ့တော့ပြင်မဲ့ကိုတိုးထွက်လာတော့ကြောက်ကြောက်လန့်လန့်ထွက်ရတော့မြေခွေးမှလေသူ့အမွေးတွေကအကုန်လုံးဟိုဝင်ပေါက်မှာကန့်ညိတွေ့တာသလိုဟုတ်ပလားဆိုငွေကျွဆိုတာငွေကျွ ဒိဋ္ဌိကွာပမာယူကြပါအေးယောဂီကပရမအောင်နဲ့ပိန်နဲ့အာတော့မဂ္ဂသားကတော့ဒီဘက်ကဖောင်းဒီဘက်ကသိဒီဘက်ကပိတ်ဒီဘက်ကသိဖောင်းနဲ့သိတစ်မျိုးတည်းပဲနောက်မပ္ပများတော့အဖောင်းကတစ်ချိန်ပိန်ကတစ်ချိန်ဖောင်းကတစ်ခုပိန်ကတစ်ခုပိန်သီတာတစ်ချိန်ဖောင်းသီတာတစ်ချိန်ပိန်သီတာတစ်ခု ဖောင်းသီတာတစ်ခု ဟုတ်ပလားအဲ့ဒီလိုယုံ nant ကွဲသွားတာကို ဟော မြေမူမြေခွေးထွက်လိုက်တော့အမွေးကျုပ်တဲ့သူဒုဒကာရမရီအတွက်ဒိဋ္ဌိကွာရာနဲ့တူသည်ဆိုလိုက်ငွေကျုပ်ဆိုတာဒိဋ္ဌိကွာပမာယူကြပါအဲ့ဒီလိုတပြေးပြေးတပြေးပြေးတိုးထွက်လာတော့တပိုင်းစီတပိုင်းစီမြေခွေးရဲ့အမွေးတွေကျွတ်ကျွတ်သွားသလိုနောက်ကြတော့လေရှုလို့ဖောင်းဖောင်းတော့ဖောင်းနဲ့မဖောင်းနဲ့မတော့ဖောင်းနဲ့သိ လေထုတ်လို့ပိန်ပိန်တော့ပိန်နဲ့မပိန်နဲ့မပိန်နဲ့သည်မှန်ရလားအကြောင်းအကျိုးဘယ်လိုပါလဲဒါကြောင့်မွေကျို့ဆိုတာဒိဋ္ဌိကွာပမာယူကြပါအေးခုနနာမရူပပရိစ္ဆေဒဉာဏ်ကနာယုကွဲပြီးတော့ရှေ့တစ်ဆင့်တိုးမှလည်းတဲ့အခါအကြောင်းနဲ့အကျိုးမျှပဲဘာပါလဲ အဲဒါလို့သိတာကိုပိစ္ဆေယပရိကဟဉာဏ်ဘာညာပိစ္ဆေယပရိကဉာဏ်တော့နာထိကဝါဒအေယဟုတ်တယ်အာယတုကဝါဒအကရိယဝါဒနာတိကဒိဋ္ဌိအာယတုကဒိဋ္ဌိအကရိယဒိဋ္ဌိ꽌သည်ဗျဟောဒါကြောင့်မွေကျွဆိုတာမွေကျွဆိုတာဒိဋ္ဌိ꽌ဒိဋ္ဌိ꽌ပမာယူကြပါပမာယူ တက်ကအဲ့ဒီကနေတဖြည်းဖြည်းတိုးထွက်လာတော့မြေခွေးကြီးတခါလေခြေနှစ်ဖက်ထွက်လာပြီဒါပေမဲ့နောက်ပိုင်းနဲ့ခြေထောက်နှစ်ဖက်ကကြံသေးတယ်မဟုတ်လားအဲ့ဒါတဖြည်းဖြည်းရှေ့ကလည်းကုတ်ပြီးတော့ယုံနောက်ကလည်းကုတ်ပြီးတော့ထွက်လိုက်တဲ့အခါကျတော့မှဟောပရိသတ်မမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခဆိုမရတဲ့အနတ္တအဲ့ဒါလို့သိသွားတော့အနိစ္စမြင်တော့မာနပဲသည်ဒုက္ခမြင်တော့တဏှာပဲသည် အနတ္တမြင်တော့အတ္တဒိဋ္ဌိပဲသည် ငွေကျိုးဆိုတာဒိဋ္ဌိကွာပမာယူကြပါဟောအေးအဲ့ဒီမှာတခါတည်းခါလဲနားလောက်ရောက်လားဟာအမွေတွေကျွတ်ပြဆက်လက်အထုတ်တဲ့အခါကျတော့မြေကိုကြီးထွက်သွားတော့အမွေကျွတ်တယ်လို့ယောဂီအဆက်လက်အထုတ်တော့ဤကအဖြစ်ဤကအပြည့်ပရမအဖြစ်ကိုသိတော့ဥစ္စေတာဒိဋ္ဌိပြဆဲဝါဒပဲသည် ဒုတိယအပြက်ကိုသည်တော့တတရဒိဋ္ဌိမပြတ်မစီထာဝရတိထနဲ့ဝါဒပဲသည်နောက်ကြတော့အဖြစ်ရောအပြက်ရောမှန်ရလားအဖြစ်ကြီးလည်းမဟုတ်အပြက်ကြီးလည်းမဟုတ်အဖြစ်ရောပြက်ရောဖြစ်ပြီးတော့ပြက်လို့ဖြစ်ပြက်နှစ်ပါးသည်တော့သတ္တတုစေထဒိဋ္ဌိကွာသည်ဥဒယပယညံဘာညာလဲဒါကြောင့်မွေကျွဆိုတာဒိဋ္ဌိကွာဒိဋ္ဌိ မမာယူကြပါအေးအဲ့ဒီလိုနဲ့တိုးတိုးထွက်လာတဲ့အခါခုနကမြေခွေ့သည်တပြေးပြေးရှင့်ဝမ်းပြင်ဘက်ရောက်လာသလိုဒုယောဂီရတဲ့ဘင်္ဂဘယအာရိနောနိဗ္ဗိဒာမောစီတုပတိသင်္ဃသင်္ဃရုနုလောမကုတ္တရဘူးမဲ့ဖို့နိဗ္ဗာန်အဲလိုဝိပဿနာညာအာရိရသွားတာနဲ့တူသည်ဗျာ အဲ့တော့ခုနကမြေခွေးသည် ရှင်ဝမ်းကောင်းတဲ့ကထွက်ပြီးတော့နှစ်လမ်းသုံးလမ်းလမ်းပြီးတော့ရှင်သေးကောင်းပြန်ကြည့်လိုက်နမယကတံမာတာမာတရာကတံပိတရာကတံရှင်ဝမ်းကောင်းနဲ့တွေ့ရတဲ့ဒုက္ခငါအဖေကပြပေးတာမဟုတ်အမေကပြပေးတာမဟုတ်လောဘကိုအမေပြပေးတော့ငါဖြစ်ရတာမှန်ရလား ဒါကြောင့်အခုချိန်ကသတ်ပြီးတော့ဘယ်သောအခါကမှဒီရှင်ဝမ်းကောင်းတွင်ငါမဝင်တော့ပြီလို့အဲ့ဒါပစ္စဝက်ခဏဉာဏ်ဘာညာလဲပฏิအဝဣခဏညာနာပฏิတပအဝနောက်ပြဣခဏကြည့်ညာနာကသိတာကိုလာခဲ့တဲ့လား အမြင့်တနေရာကကြည်လိုက်တော့ဘယ်နေရာအကွေ့ဘယ်နေရာအဝိုက်ဘယ်နေရာချင်းဘယ်နေရာအတက်ဘယ်နေရာအမြင့်ဘယ်နေရာအနှိပ်မသိပေဘူးလားအဲဒါကြောင့်ဝိပဿနာဉာဏ်တခွင်ပြီးတဲ့ယောဂီဟာကိုဉာဏ်ရှင်လေ့လာနေဆိုတာရှိတယ်ဒီတရက်အတွင်းနာမရူပပရိသေရဉာဏ်မိုင်းဆိုင်ရတွေ့ရပါလို့ဤဒါပဲတွေ့တာမှန်ရင်ပေါ့မမှန်ရင်တော့မတွေ့ဘူး နောက်တရပိစ္ဆယပရိက္ခညာမိုင်းဆိုင်ရာတဏီကုံတွေ့ရပါလို့အဲ့ဒီတဏီကုံတွေ့သမျှဒီအကုန်လုံးပိစ္ဆယပရိက္ခညာကြီးပဲနောက်တကသာမတနာညာနောက်တကဥရိယဘယဘင်္ဂဘယညာချင်းလေ့လာအဲ့ဒီညာချင်းလေ့လာတော့ကိုလာခဲ့တဲ့ခရီးကိုတောင်ကုန်းကလေးကကြည့်လိုက်တော့အကွေအဝက်အရှင်းအနှိတ်ဟုတ်လားအဲ့ဒါပိုက်ချသွားသေးလို့ မေကံပလိသနိဗ္ဗာနံပိတဝကတိပါဏိတောဟိနေကိလေသေသေးသေသပိတဝကတိဝါနဝါကိုရတဲ့မဲ့ကိုရတဲ့ဖိုးကိုရတဲ့နိဗ္ဗာန်ကိုပယ်ပြီးတဲ့ကိလေသာကိုမပယ်ရသေးတဲ့ကိလေသာ အရဟတဖို့မရောက်ရင်အောက်တိခပုဂ္ဂိုလ်9ပါးကတော့မပယ်ရသေးတဲ့ကိလေသာ ရှိအောင်မှာပေါ့မှန်ရလား အေးဒါကြောင့်ကိုရတဲ့မဲ့ကိုရတဲ့ဖို့ကိုမျက်မှောက်ပြုတဲ့နိဗ္ဗာန်ကိုပယ်ပြတာကိလေသာကိုမပယ်ရသေးတဲ့ကိလေသာအဲ့ဒါသိကိုသိရတယ်မှန်ရလားပိစ္ဆဝကဏညာဆိုတာနောက်ပြန်ကြည့်တဲ့ညာမြေခွေးကသူဝင်လာတဲ့ရှင်သေးကောင်းကိုပြန်ကြည့်တော့ဩဒီတိတ်ရောက်လို့သေမလောက်ဒုက္ခငါဖြစ်ရအမေအဖေဖူဖွားကပြုပြလိုက်တာမဟုတ်ဘူး တတ်မဲ့တဲ့လောဘအမိပြုဖြစ်တာတော်ပြီငါဒီသုံးဘုံလူဘုံနတ်ဘုံဗြဟ္မဘုံဘယ်ဘုံမှငါမပြန်တော့ဘူးဆိုပြီးတော့ယဟန်တော်900ဟာအဲ့ဒီမှာဝိပဿနာညာရှင်းရှင်းတဲ့ယဟန်နာဖြစ်သွားတာဗျာသဘောပေါက်ပြီလားအေးဒါကြောင့်ပရိသတ်ရေတဲ့ခုနကပြောခဲ့တာဟလားဘယ်ရောက်သွားမလဲဥက္ခေါင်းမြင်ထွက်တာနော်ကိုင်းဆိုလိုက်ရှင်းဝံပြင်းရောက်အမောင်ပြောက် မဲ့ပေါက်ဖို့ဝင်နိဗ္ဗာန်မှာအေးယောဂီကလည်းအထုံလိုက်တာဘုံသုံးပါးမှာတတ်မဲ့မှုတဏှာဆိုတဲ့အမွေတွေအကုန်လုံးကျွတ်ပွားပြီးတော့မှလွတ်လပ်တဲ့မဲ့ဖို့နိဗ္ဗာန်ရောက်သွားတာကိုပြောတာနားပေါက်လားဆိုပြန်လေးကြည့်ရပြန်လက်ကြည့်ရပစ္စဝခဏသေချာမှတ်ကြပါသေချာ သောတာပန်ဖြစ်သွားရင်ကိုညာကိုတခါဆင်ញင်တယ်တခါကဖြစ်သွားရင်ဆင်ញင်တယ်နာကဖြစ်သွားရင်ဆင်ញင်တယ်ယဟနာဖြစ်သွားရင်ဆင်ញင်တယ်နောက်ပြန်ကြည့်ရင် तू လာခဲ့တဲ့လမ်းမသိပြီဘူးလား तू အားထုတ်တဲ့နေရာ तू သိတာပေါ့ तू မြတ်ပစ္စဖျားလမ်းဆုံးရင်မဟုတ်သေးဘူးကိုကိုတိုင်းကိုသိရမှာရှင်းလားဂိုင်းဆိုဝမ်းမဝင်လို့သုံးဘုံကိုဘယ်လိုပြန်မလားမြေခွေးက ဒီရှင်ဝမ်းမိုက်တဲ့ဝင်လို့ငါဒုက္ခရောက်တယ်ဂဏိရှင်အသာဒီရှင်ဝမ်းကိုဘယ်တော့မှမဝင်တော့ဘူးအဲ့ဒီလိုပဲယောဂီကလည်းပဲကာမဘုံရူပဘုံအရူပဘုံလူဖြစ်တော့ဟိုနာသေးနတ်ဖြစ်တော့နတ်လူသေးမြမဖြစ်တော့မြမလူသေးဟုတ်ပလားရှင်ဝမ်းကောင်းတဲ့ဒုက္ခသိတယ်လို့ဘုံသုံးပါးရဲ့ဒုက္ခသိတော့ထိုယဟနာပုဂ္ဂိုလ်သည်ဘုံသုံးပါးပြန်လာပါဦးမလားဒါကြောင့်ဝမ်းမဝင်လို့သုံးဘုံကို ပဲလိုပြန်မလားမိုးတော့ကျေပြူအောင်လန်းထူမယူဒေသနာမိုးတော့ကျေပြူအောင်လန်းထူမယူဒေသနာဒါကြောင့်လူထွက်ပြီးကာမဂုဏ်ခံစားလို့တဲ့ယဟန်900ဘာဖြစ်သွားလဲယဟန္တာ အဲ့ဒီတရားပွဲမှာပါရယဟန်တော်တွေကအချို့သောတာပန်အချို့တဂရကအချို့အနာဂံဖြစ်တော်မူကြသည်ဒါကြောင့်မိုးသောကျေပြူဆရာဤရင်မဲ့နိဋ္ဌိတံမြာဟုတ်ပလားဒါကြောင့်နဲ့ဘုန်းကြီးတို့ရှင်ဝမ်းကောင်းတဲ့ကမြေခွေးတိုးထွက်သလိုဘုန်းကြီးတို့လည်းဘုံသုံးပါးတဲ့ကအမှတ်တရားနဲ့တိုးထွက်တဲ့သဘောလေးကိုခံစားကြည့်ကြရအောင်၅မိနစ် တင်မလင်ခွေကထိုင်နေပါဖြောင်းစွာခါကိုထားမလုံအိမ်တရေငြိမ်ငြိမ်နေစိတ်တွေမလွင်ပါမျက်စိမိတ်ကဖောင်းတဲပါဝမ်းမစိတ်ကိုထားဖောင်းနာပိန်နာ စိတ်ဆိုင်ကာမပါယောဂီများလက်ဥဖြက်မြတ်တိမိတ်ခေါင်းလေးတက်တဲ့နေခါလေးစမ်းသတ်ထားညင်ဝင်ရမှာဘလဝါဘုံညာလဝါဖြန့်တယ်လက်မထိချင်းထိတာလောဝါတာတကုံလုံးခြုံပြီးတော့ကြည့်လိုက်တစုံတစ်ခုပေါ်လွင်ထင်ရှားတာရှိရဲ့ေးခေါင်းကဖြစ်ခေါင်းလည်းပဲဖြစ်လည်းပဲကြောဖြစ်ကြောရင်ပါဖြစ်ရင်ပါခါဖြစ်ခါဝမ်းပါဖြစ်ဝမ်းပါပေါ့ထင်ရှားတာမှ ဘာတကူမှမတည်စားရင်လေရှုတော့ဖောင်းလာမယ်အဲ့ဒီဖောင်းမှုလေးဖြစ်ရဝါမကုစိတ်ဆိုင်ဖောင်းတယ်လို့စိတ်တို့စိတ်မနဲ့မှလေလေထုတ်လိုက်လို့ဝါမကလေးပိန်သွားရင်အဲ့ဒီဝါမကုစိတ်ဆိုင်ပိန်တယ်လို့စိတ်တို့စိတ်မနဲ့မှပါဇက်ကမလွတ်နှုတ်ကငါမထွက်ရဘူးစိတ်ကလေးနဲ့သာဖောင်းတယ်ပိန်တယ်သူ့အရှိတိုင်းပဲ အာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံမရှုနဲ့ခြုံမရှုနဲ့ဟုတ်ကိုတက်အောင်ရှုလိုမရှုနဲ့ပုံမရှုနဲ့ဘိုလ်ကိုတက်အောင်ရှု ဖြည့်အောင်လည်းမလုံနဲ့ပြည့်အောင်လည်းမလုံနဲ့ဖြည့်ချဲယုံနာဖောင်းမှုပင်မှုဆိုတဲ့ပစ္စုပန်ကိုအလိုက်တဲ့အလိုက်တဲ့ကလေးရှုကြပါစို့ဝမ်းမြောက်ကြည်နူးเสียပါသူတော်ကောင်းတို့ တလောကလုံးသာဒီလိုတပြိုင်နက်တရားမှတ်ကြမယ်ဆိုရင်လောကဟာအငင်းမပွားခိုက်ရမမြားစစ်ဆိုတာဒီတကယ်တိမ့်ပြီးတော့အေးငြိမ့်တဲ့အဖြစ်ကိုရောက်မယ်ဆိုတာသဘောပေါက်ကြပါပြီကိုယ်သာနာမှာတစ်ဖောက်မိတစ်ပိတ်တစ်ပိတ်မိတစ်ဖောက်ဒါလေးတွေပေါ်တိုင်းသာမှတ်နေရရင်များလိုက်တဲ့အလုပ်ရားလုပ်တော့မကုန်အားဘူးဆိုသလိုပဲ ဘာမှလောဘဖြစ်ဒေါသဖြစ်မောဟဖြစ်เสียမလိုပါဘူးမှတ်တိုင်းမှတ်တိုင်းသိနေလို့မသိမှုမောဟပဲပြီးပြီလောဘနဲ့ဒေါသဆိုတာမောဟမောင်ရိပ်ရှိမှဖြစ်လို့ရတာဖြစ်ရဲ့သူတို့ကပြောင်းမဖြစ်ရဲ့မောဟကိုရှင်းထားပြီးဒီမှာတော့လောဘနဲ့ဒေါသနောက်မလိုက်ဝင်တော့တစ်ချက်ခုသုံးချက်ပြ အဲ့တော့လောဘကြောင့်ဖြစ်ရတဲ့ဘေးဒုရန်ဆိုအန္တရာယ်ဆိုကတ်ဆိုတွေဒေါသကြောင့်ဖြစ်မဲ့ဘေးဒုရန်ဆိုအန္တရာယ်ဆိုကတ်ဆိုတွေမောဟကြောင့်ဖြစ်မဲ့ဘေးဒုရန်ဆိုအန္တရာယ်ဆိုတွေဟာအကုန်လုံးငြိမ့်နိုင်တယ်ဆိုတာရိပ်စားမိတော့ပါပြီဒါကြောင့်နဲ့အဲအလှရှင်တွေနဲ့ပူပေါင်းပြီးဆုတောင်းရည်ချက်ချအမြပေးဝေကြပါသို့ကာယကကုသိုလ်ဖြစ်ဖို့ဒုတုပစိတုလက်ဥချီဝစီကံကုသိုလ်ဖြစ်ဖို့ဒီဒီလက်ဆိုရအောင်နှစ်ဖြင့်ငါကြတော့ ပါဝေယကရှင်တိုက်ပွဲဝင်တရားဝိပဿနာနဲ့ပတ်သက်တာလေးတွေဒါကတရားရှုမှတ်တဲ့ယောဂီကိုဟောမှာပို၍သဘောပေါက်ပါတယ်အဲဒါကြောင့်နဲ့နေပြင်ကကြတော့ပါဝေယကရှင်တိုက်ပွဲဝင်အဲ့ဒီရနာရမယ်။ကိုင်းရှိသည်ဆိုရှင်ဖယားရှင်ဖယားတော်မြတ်သည်ဥထွန်းစံဖြူဒေါတိမေတို့ကို ရည်စုသည့်ကိုဝင်းနိုင်နှင့်ညီအကိုမောင်နှမများမိသားစုတို့နှင့်စိတ်ဓုကိုမြညီညွတ်ကြလျက်နှစ်သိမ့်ကြတို့ဖြင့်ဗျာမှုရှိသာငါတော်တရားကျော်ယောဂီများနှင့်လှုပ်အားပေတို့အား နာနဲ့အာယုံစွမ်းနေစွမ်းမောခြင်းညနေချိုရီတို့ဖြင့်ကြည်လင်းအေးမြရည်ချက်ချ၍အာရဝန္တာလူရညပါကုန်၏ဥစံချစ်ဥစံချစ်ဥဒေါလှတန္တာဤစု၍ ငိုကြိုးသွားဥကျော်စိန်ဒေါ်မြင့်မြင့်ခင်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်ဆရာတော်ဤပြန်မာ၍ရှေးပစ္စည်းအတွက်တထောင်ကြတို့ကိုရည်စက်သွန်ချလူဒဏ်ညပါကုန်၏ မခင်သည်မှာမကျင်သည်တနင်္လာသမီးနဲ့35နှစ်ပြည့်ဝိနည်းမင်္ဂလာအခါတော်အတွက်ဆရာတော်ဤကျမ်းမာရေးရှေးပစ္စည်းတသိမ့်ပြနှင့်ထီတလက်တို့ကိုရည်စက်သွန်ချအာရဝန္တာ လူညပါကုန်ဤထိုမှတပါခြားခြားသော30သောဥယေရှိလူရှင်များတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်ဓမ္မပူဇာတိမ်ကြောင်းတော်မိရေဝေယဝိစ္စယောဂီဆောင် ဖြာဖြာတို့ကိုရည်စက်သွန်ချအာရဝန္တာဒုဒ္ဒညဘာကုန်ဤချက်ပြုတ်ကြွေးမွေးတန်ရှင်ရီတို့ဖြင့်လုံအားပေးရပါကုန်၏ရဏဂုံသီလသောက်ပြီးကြလျက်မိုးသောပြေပြူခေါ်တရားတော်ကိုတရား နာယူချလျက်လက်တွေ့ခြင်းပွားဝိပဿနာတရားကို5မိနစ်ကာလအာထုတ်ကြပါကုန်၏ဒီလိုပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များညီညွန်းထားသည့်ဥထွန်းစံပြူဒေါ်တင်မေဥစံချေဥ ဒေါလတန္တာဥမျိုးညွန့်ဥယုံဒေါတိုင်းနှင့်တကွဘဝပြောင်းသွားအာလုံးသောတပည့်တော်တို့ဤရွှေမျိုးသားချင်းတို့သည်ဖြစ်ရဘဝကအာဓုခေါ်လျက်သူဂတိဘဝရောက်ရှိကြပါစေ ဖြစ်ရာဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာတပည့်တော်တို့လည်းရှင်ရခသိငြိမ်းဟာဖြစ်သောနိဗ္ဗာန်ကိုမြင်မြတ်စွာမြင်မောက်ပြုအပ်ပါလို့ဤဤကောင်းမှုဖို့ကိုဤနေဆကရေဤ ကုန်းနေကိုကလေး30ပုံနေရှိရှိသမျှတတ္တဝါတွေအားညီတူရစေမြာပေးဝေပါကုန်၏မြာရ၍ကိုယ်စိတ်နှပြချမ်းသာကြပါစေမြာ မြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓုမြမြမြယူတော်မူကြ တော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုနှုတ်ဆက်ဝငြိမ်းချမ်းသာယာကြပါစေ